ဒီကနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခုတော်တလင်းလာပြီးကျွန်တော်9ရက်2022ခု9လပိုင်း18ရက်တနင်္ဂနွေနေ့ညချမ်းခါကာလမှာရေဦးလေမြို့နယ်ပြင်စာရွှေချောင်းတစ္ဆာရွှေစီကျောင်းတိုက်တွင်မှာဆင်ကျင်းပကြတဲ့တနင်္ဂနွေညချမ်းဓမ္မပူဇာအစီအစဉ်မှာဘုန်းတို့ လိုင်းမော်ကနေတရားဒေသနာများနှာယူကြည်ညိုနေရတဲ့တရားဓမ္မပေါင်းသူတော်ကောင်းတို့အတွက်အထက်ကရည်ရွယ်ပြီးတော့ဓမ္မပူဇာဓမ္မဒေသနာတရားပွဲသဘင်များဘုန်းတို့ဆင်ရင်ကြတယ်တရားဟောကြတယ်နားကြတယ်နော်အဲ့တော့ဘုန်းတို့ဒီကနေ့ညဓမ္မဒါနလူရှင်တွေကြည်ကြတယ်ရန်ကုန်မြို့မှာနေထိုင်ကြတဲ့ဒကမာကြီးဒေါ်မို့မို့ Lucky 7မိသားစုတို့ဒုမကြီးတို့မို့မို့ရဲ့62နှစ်ပြည့်ဝိနည်းမင်္ဂလာအထိမ်းအမှတ်ဝိနည်းရနောက်တစ်လလိုသေးတယ်နောက်တစ်လလိုတော့လည်းတစ်လတော့လည်းတစ်ခါထပ်လုပ်မယ်ပေါ့နော်ပြီးတော့ဘုန်းတို့ဒကာကြီးဥသက်ဝဲဒကာမကြီးဒေါ်လှလှဝဲတမီမဆွေစင်သက်မတီရီအောင်မိသားစုတို့ကမဆွေစင်သက်ရဲ့ 22နှစ်ပြည့်ဝင်းနေဒိမဓမ္မပူဇာဓမ္မဒါနကုသိုလ်တဲ့ဒါလေးတွေအနုမောဒနာဖြစ်ဖွယ်ဘုံဘုံတို့ဖတ်ပြပါနော်အနုဘုံတို့ဒီနေ့ညဓမ္မဒါနနော်တရားဝဲသဘင်မှာဘလို့တရားစကားမျိုးကိုပြောဖို့စိတ်ကူးထည့်ထားတော့ဆိုတော့အင်္ဂုတ္တပါဠိတော်နဝကနိဗ္ဗာန်မှာလာရှိတဲ့ဝေလာမတုတ်တန်ရဲ့ နိဒာနဝကတန်ရုပ်ပါဠိတော်မှာလာရှိတဲ့ဝေပုံလပပဒတုတ်တန်ရဲ့ရှုပြီးတော့တုတ်တန်နှစ်ပုဒ်ကိုအခြေခံပြီးတော့အကောင်းဆုံးကုလို့လို့တရားကောင်းစဉ်လေးပြေးပြီးတော့ဘုံဘုံတို့ပြောပါနော်45မိနစ်လောက်အချိန်ယူပြီးတော့နာယူကြပါအဲ့တော့ဘုံတို့ဘဝမှာလူရည်လို့ဖြစ်လာကြတဲ့အခါမှာအရေးအကြီးဆုံးကဘာလဲလို့မေးရင်မကောင်းတာမလုပ်ဖြစ်ဖို့နဲ့ကောင်းတာလုပ်ဖြစ်ဖို့ င်းတာမလုပ်ဖြစ်ဖို့နဲ့ကောင်းတာလုပ်ဖြစ်ဖို့လုပ်တယ်ဆိုတဲ့စကားလုံးကကာယကမြောက်ပြုလုပ်တာကိုလည်းရည်ညွှန်းတယ်ဝစီကမြောက်ပြောဆိုတာကိုလည်းရည်ညွှန်းတယ်မနောကမြောက်စိတ်ထဲကတွေးကြံတာကိုလည်းရည်ညွှန်းတယ်ပေါ့တဘောမှာရည်ကြီးဆုံးကဘာလဲလို့မေးရမကောင်းတာတွေမတွေးဖြစ်ဖို့ မကောင်းတာတွေမပြောဖြစ်ဖို့မကောင်းတာတွေမပြုလုပ်ဖြစ်ဖို့ဒါအရေးကြီးဆုံးပဲနောက်ထပ်အရေးကြီးတာကဘာလို့ ကောင်းတာတွေတွေးဖြစ်ဖို့ကောင်းတာတွေပြောဖြစ်ဖို့ကောင်းတာတွေပြုလုပ်ဖြစ်ဖို့ဒါအရေးကြီးဆုံးပဲအခုလို့အကုသိုလ်ကိုရှောင်ကျဉ်ကြဖို့ကုသိုလ်ကိုဆောင်ရွက်ကြဖို့အရေးကြီးဆုံးလို့ပြောရတယ်လေမကောင်းမှုအကုသိုလ်ကိုရှောင်ကျဉ်နိုင်မှဆင်းရဲဒုက္ခကိုဘုံဘုံတို့တွေဟာရှောင်ကျဉ်ရရောက်မကောင်းမှုအကုသိုလ်ကိုမရှောင်ကျဉ်မဲနဲ့ဆင်းရဲဒုက္ခနဲ့ဘုံဘုံတို့တွေဟာအမြဲတမ်းတွေ့ကြုံနေရမှာပဲမကောင်းမှုကိုမရှောင်မဲနဲ့ ဆင်းရဲဒုက္ခနဲ့ဘုံတို့တွေဟာကင်းကွာမှာမဟုတ်ဘူးနော်အကောင်းကဆင်းရဲဒုက္ခရဲ့အကြောင်းဖြစ်တဲ့အတွက်ကြောင့်သူ့ကိုရှောင်နိုင်မှဆင်းရဲကိုရှောင်ရာရောက်နေပေါ့ကုသိုလ်ကောင်းမှုကိုဘာကြောင့်ဆောင်ရွက်ဖို့ပြောရတာတော့အရေးကြီးဆုံးလို့လို့ပြောရတာတော့သူ့ကိုဆောင်ရွက်နိုင်မှဘုံတို့လိုလားတောင်းတတဲ့ချမ်းသာဒုက္ခနဲ့ပြည့်စုံရမယ်ပေါ့ဒါကြောင့်မကောင်းမှုနဲ့ဆင်းရဲဒုက္ခသည်အကြောင်းအကျိုးတစ်စုံလို့ရှင်းရှင်းလင်းလင်းခိုင်ခိုင်မာမာစိတ်ထဲမှာနားလည်ထားရတယ် ကောင်းမှုနဲ့ချမ်းသာဒုက္ခသည်အကြောင်းအကျိုးတစ်စုံလို့ပြပြပြပြနားလည်ထားရမယ်။ဒါဆိုလို့ရှိရင်ဘဝမှာအရေးကြီးဆုံးဟာဘာလဲလို့မေးရင်မကောင်းတာမလုပ်ဖြစ်ဖို့နဲ့ကောင်းတာလုပ်ဖြစ်ဖို့အဲ့ဒီမှာမကောင်းမှုနဲ့ကောင်းမှုရဲ့တဘာဝလေးကိုဏိဒံစကားလေးမှာလေးလေးနက်နက်ဘုံဘုံကဘာပြောရင်တော့ဆိုတော့မကောင်းမှုဆိုတာပယ်တတ်ခံရမယ်တရားတနေ့ကျရင် तू ကအသက်ခံရမယ်တရားကောင်းမှုဆိုတာကပယ်တတ်တတ်တဲ့တရား နော်ကောင်းမှုရဲ့စွန့်ရည်တက်တည်ဟာမကောင်းမှုကိုပယ်တတ်တဲ့သဘောရှိတယ်အဲ့ဒါဘုံဘုံတို့တွေကကုသိုလ်ကောင်းမှုတွေကမကောင်းမှုကိုအမြင့်ပြတ်ပယ်တတ်နိုင်သည်အထိစွန့်အားမမြင့်ညသေးလို့အကုသိုလ်လေးတွေကထထနေတာအကုသိုလ်လေးတွေကဖြစ်ဖြစ်နေတာသူ့ဘုံတို့တွေကကုသိုလ်ကောင်းမှုနဲ့အပြီးပိုင်တတ်နိုင်တဲ့အဆင့်ကိုမရောက်သေးလို့အဲ့ဒါကုသိုလ်ကိုတစ်ဖက်ကဘုံဘုံတို့ကမြင့်တင်ပေးမယ်ကုသိုလ်ကိုအည်သွေးထမြက်အောင်ပြုစုပြောထောင်ပေးမယ်ဆိုရင် ကုသိုလ်ကောင်းမှုတွေအစွမ်းထက်လာတာနဲ့အမျှအကုသိုလ်ဟာမဖြစ်သွားမှာတော့ပေဆုံးသွားလိမ့်မယ်။မဉ္ဇဉ်ပူဉ္ဇဉ်ဆိုပြီးတော့ဘုန်းတို့ကုသိုလ်ကောင်းမှုတွေပြုတိုင်းတောင်းဆိုနေကြတယ်။နော်အဲ့ဒါပါတော့အဲ့ဒီဆိုတာကောင်းမှုတွေအည်အသွေးအမြင်မာဆုံးအဆင့်ကိုရောက်ပါရစေလို့ဆုတောင်းတယ်တူတူပဲ။ဟုတ်လား။အဲ့ဒါမဉ္ဇဉ်ဆိုတဲ့လောကုတ္တရာကုသိုလ်ဒုကိုရပြီဆိုရင်အကုသိုလ်တရားတွေဟာသူ့အဆင့်နဲ့သူအမြင့်ပြတ်ပေးပေးရတယ် အကုသိုလ်သေးပြီဆိုလို့ရှိရင်အကုသိုလ်ဖြစ်ခွင့်မရှိတော့ဘူးသမုတ်ရှိတတ်ပါဖြစ်ပဲတက်ပြီးပြီဆိုရင်ဘာဆင်းရဲဒုက္ခမှဖြစ်เสียအကြောင်းမရှိတော့ဘူးဟုတ်လားဒါကြောင့်အကုသိုလ်ပယ်ရှားဖို့အတွက်ကုသိုလ်တရားကိုဘုန်းဘုန်းတို့တွေဟာမြင့်တင်ပေးရမယ်အဲ့ဒါကုသိုလ်ကောင်းမှုတွေထဲမှာအမြတ်ဆုံးအကောင်းဆုံးကုသိုလ်ကိုဘုန်းဘုန်းတို့ကလေ့ကျင့်ပြုစုကြိုးထောင်ပေးမယ်ဆိုရင်ကုသိုလ်တွေဟာအရေးသွေးမြင့်လာအရေးသွေးမြင့်လာလို့ရှိရင်ဘာဖြစ်တာလဲ တစ်ဖက်ကအကုသိုလ်ကိုဖယ်ရှားတဲ့လုပ်ငန်းကိုပါတခါတည်းတွဲပြီးတော့သူဟာလုပ်သွားတယ်ဒါကိုသဘောပေါက်ဖို့လိုတယ်ဟုတ်လားဒါကြောင့်ဒီကနေ့ကုသိုလ်ထဲမှာမှာအမျက်ဆုံးကုသိုလ်အကောင်းဆုံးကုသိုလ်ရဲ့အကြောင်းလေးကိုဘုန်းဘုန်းတို့နာယူကြည့်ရအောင်နော်ကြာဘူးနာဝတော့ရှိထားကြပြီလားဒါပေမဲ့ဒါလေးတွေကအလွန်အရေးပါတယ်မေ့ပြောက်ပြစ်တဲ့အရာတွေမဟုတ်ဘူးနော်စိတ်ထဲမှာမထင်မရှားဝူရဝါဒထားတဲ့အရာလည်းမဟုတ်ဘူးအမြဲတမ်းထင်ထင်ရှားရှားဒါပိုင်ပိုင်နိုင်တယ်ကိုယ်စိတ်ထဲမှာ တိနေရမယ်နားလည်နေရမယ်ဟုတ်လားအကောင်းဆုံးကုသိုလ်ဘာရည်ရွယ်ချက်နဲ့ဘုံဘုံတို့ဒီကုသိုလ်ကောင်းမှုကိုပြုစုပြောထောင်ရမှာလဲလို့မေးရင်အကုသိုလ်ကိုပယ်တတ်နိုင်သည့်အထိအည်သွေးမြင့်မားအောင်ကြိုးစားအထောက်တဲ့နေရာမှာသူ့ကိုလေ့ကျင့်ပြုစုပြောထောင်ပေးဖို့ဟုတ်လားအဲ့တော့အကောင်းဆုံးကုသိုလ်ဆိုတာဘာလဲလို့မေးလို့ရှိရင်ဘုံတို့ဝေလာမတုတ်တန်အရာစနစ်တကျပြောဖို့လိုမယ်ပေါ့အဲ့ဒါအကျဉ်းမြင့်လေးပုံပုံပြောမယ်နော်ဒီတုတ်တန်လေးကသဘောကျအောင်လို့သဘောကျတယ်ဆိုတာက သိဖို့အလွန်တရာမှလိုအပ်တယ်ဆိုတဲ့အမြင်ကြောင့်လို့သဘောကျတယ်။ဒါကြောင့်ခဏခဏပြောပြတယ်ပေါ့။ဘာကြောင့်ဒီသုတ်တန်လေးကိုမြတ်စွာဘုရားဟောတော့။ဘာလို့ဟောတာလဲဆိုတော့ခါတဘာမှာနာရဝိတတိကြီးမြတ်စွာဘုရားရဲ့အကြောင်းတော်ကိုရောက်လာတယ်။ရောက်လာတော့မြတ်စွာဘုရားပြိတ္တန်ထာတာစကားအနေနဲ့တခါကြီးဒါနာကောင်းမှုတွေပါတယ်ရောပြုပြည့်ရလား။ဒီလိုလေးမြတ်စွာဘုရားအမေးရှိ။အဲ့လိုမေးတဲ့အခါမှာ နာရမင်းတတိကြီးဟာရသော်ဗျာတဲ့ဒါနကောင်းမှုတွေတော့ပြုပြပါရဲ့ဒါပေမဲ့လို့ဘုရားတပည့်တော်မှာစကွဲထမင်းပုံရင်ဟင်းများလောက်ကူတာတန်ဃာတော်တွေကိုလှူဒန်းနိုင်တဲ့အတွက်ကြောင့်စိတ်နှလုံးမချမ်းမသာဖြစ်ရတယ်လို့ရှောက်တယ်။အဲ့ဒီအချိန်တုန်းကနာရမင်းတတိကြီးဟာစီဝါကြီးပြက်ကောင်းကောင်းမွန်မွန်လှူဒန်းနိုင်တဲ့အခြေအနေမှာမရှိဘူးဥစ္စာပစ္စည်းနွမ်းမနေရှိတာလေးပဲအဆင်ပြေအောင်လှူရတဲ့အနေထားပေါ့။အဲ့လိုရှောက်တော့မြတ်စွာဘုရားကတခါကြီး ဒါနာကောင်းမှုပြုတဲ့နေရာမှာတန်ဖိုးကြီးတဲ့အကျိုးပေးမြင်မာတဲ့ဒါနာကောင်းမှုဖြစ်ဖို့ဆိုလို့ရှိရင်လူဝဲဝတ္ထုတန်ဖိုးရှိတာမရှိတာကဗราဏကြတာမဟုတ်ဘူးလူတဲ့တန်းတဲ့ပုဂ္ဂိုလ်ရဲ့စိတ်သက်မြင်မာဖို့ကတည်းကဗราဏကြတာဒါနနဲ့မကင်းနိုင်ရတဲ့ဒကာမတို့ဦးဇင်းတို့တွေအတွက်တန်ဖိုးကြီးမာတဲ့အဆုံးအမကိုအဲ့ဒီမှာမြတ်စွာဘုရားပေးတယ်ဒါနာကောင်းမှုပြုတဲ့အခါမှာအကျိုးပေးမြင့်မားတဲ့တန်ဖိုးကြီးတဲ့ဒါနာကောင်းမှုဖြစ်ဖို့ဆိုရင် ယူတဲ့တန်းတဲ့ပုဂ္ဂိုလ်ဟာနံပါတ်1တရားတရားဥရှိရမယ်ဟုတ်လားနံပါတ်2တက်ကိစ္စလေးလေးစားစားလုပ်ရဒီနှစ်ချက်ကိုမြတ်စွာဘုရားအဲ့ဒီမှာတောင်းဆိုကိုလုပ်နေတဲ့ဒီဒါနကောင်းမှုပါကောင်းတဲ့အလုပ်ဖြစ်တယ်ကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေတဲ့အကြောင်းတရားဖြစ်တယ်လို့ဒါနကောင်းမှုရဲ့စွန့်ရည်တတ်တဲ့စိတ်ထဲကနားလည်ထားတာယုံကြည်ထားတာသိထားတာဒါကိုပါခေါ်တော့တရားတရားယုံကြည်မှုနဲ့လုပ်တယ် အဲ့ဒီတရားတရားရှိမယ်ပြီးရင်ဒီလူဝဲဝတ္ထုကိုလည်းတမိုးမရှိလို့ဟာမလေးမစားဒါကိုပောက်ပြရမလို့အလူကပုဂ္ဂိုလ်လည်းဒုပေးတာယူတဲ့ပုဂ္ဂိုလ်ဆိုပြီးတော့ထင်သေးတဲ့သဘောမျိုးမရှိဘူးပြီးတော့ကိုလှုပ်တဲ့အလုပ်ကိုလည်းပဲတကယ်ဂယုတစိုက်ဒါဟာတမိုးရှိတဲ့အလုပ်ဆိုပြီးတော့လူဝဲဝတ္ထုရဲ့ပုံမှာရောအလူကပုဂ္ဂိုလ်ရဲ့ပုံမှာရောကိုလှုပ်နေတဲ့အလုပ်ရဲ့အပေါ်မှာရောအားလုံးရဲ့အပေါ်မှာတလေးတစားတန်ဖိုးထားပြီးဘာလို့စူးစမ်းရမယ်အဲ့ဒါမှခေါ်လို့တက္ကိစ္စဒါနခေါ် အဲ့လိုယုံကြည်မှုနဲ့ယုံသိမှုနှစ်ခုချမ်းရမ်းပြီးတော့လုပ်မယ်ဆိုရင်လူဝဝတ္ထုဓမ္မိုးရှိသည်ဖြစ်စေမရှိသည်ဖြစ်စေဒီလူကအလွန်ဓမ္မိုးကြီးတယ်လို့ဟောတယ်။ဒါလေးကသိတဲ့လူပုံပေါ်ပြောပြတာဟုတ်လားဟုတ်လား။အဲ့ဒါဆက်ပြီးတော့မြတ်စွာဘုရားသူဝေလာမပုံနာကြီးဘွားတော်ကလူဒါနကိုဘလောက်ရရရောရောကြီးကြီးကျယ်ကျယ်ပြုခဲ့တယ်ဆိုတာကိုတခန္တနာဟောတယ်။မလှူဘူးတာမရှိရအောင်တော့လှူတယ်။နော်ရွှေလင်မန်းထဲမှာငွေတွေယတနာတွေထည့်ပြီးတော့လှူတယ်။ငွေလင်မန်းထဲမှာရွှေတွေယတနာတွေထည့်ပြီးတော့လှူတယ်။ နေဝန်းကျင်မှာရှိတဲ့လူတွေလောက်ကင်စားတော့เสียမလိုလောက်အောင်တောင်သူလူတွေလို့ရှုတယ်ဒါဘာလို့ဟောတာတုံးဆိုတော့ဒါနာကောင်းမှုတွေတစ်ခုနဲ့တစ်ခုရဲ့တန်ဖိုးကိုအရင်ဝေဖန်ပြခြင်းတော့အဲ့ဒါလေးကိုမြတ်စွာဘုရားတက်တည်အနေနဲ့ထုတ်ပြတာအဲ့ဒါငါဘုရားလောင်းဝေလာမပုံနာကြီးဖြစ်တော့မှာအဲ့ဒါလိုတက်တလုံးကြီးကြီးကျယ်ကျယ်ကံကံနာနာပြည့်ပြည့်စုံစုံလူငယ်တန်းခဲ့တဲ့ဒါနာကောင်းမှုအားလုံးတို့ဟာဟောဒီသာသနာတော်တွင်မှာတစ္ဆာလေးပါးကိုသိကြမြင်ရတဲ့တသနာတမ္ပရာယအမြင်နဲ့ပြည့်စုံရတဲ့ ဩတ္တပံပုဂ္ဂိုလ်တူတယောက်ကိုလှူရတဲ့အလှူလောက်တန်ဖိုးကြီးတာမဟုတ်ဘူးတဲ့နော်အလှူကံပုဂ္ဂိုလ်ရဲ့အဆင့်ကြည့်ပြီးတော့ဒါနာကောင်းကြီးရဲ့တန်ဖိုးကွာသွားပုံကိုအရင်ဝေဖန်ပြတယ်ဩတ္တပံပုဂ္ဂိုလ်အရောက်တရားကိုလှူရတဲ့တက္ကရာကံတူတယောက်ကိုလှူရတာပို့ပြီးတော့တန်ဖိုးကြီးတယ်အသိဉာဏ်မြင့်သွားတယ်ဟုတ်လားတက္ကရာကံတရားကိုတဲ့အနာကံတရားကိုအနာဂံတရားကိုတဲ့ယဟန္တာတရားကို ယဟနာအပားတရားကိုတဲ့ပြည့်စေကဗုဒ္ဓတပါးကိုပြည့်စေကဗုဒ္ဓအပားတရားကိုတဲ့တမန်သမုဒ္ဒဘုရားတရှုကိုတမန်သမုဒ္ဒဘုရားတရှုကိုပေးလူရတာတဲ့အဲ့ဒီဘုရားအမှုပြုတဲ့ယဟန်တန်ဃာကိုလူရတာပို့ပြီးတော့တမှုကြည့်တယ်တန်ဃာချမ်းရသွားတာအဲ့ဒီမှာဘုန်းကြီးစိတ်ဝင်စားတဲ့အကောင်းတာကအဲ့ဒီဘုရားမှုရှိတဲ့ယဟန်တန်ဃာကိုလှူတဲ့နေရာမှာလည်းပဲကျောင်းကိုဆောက်လုပ်လှူဒန်းမယ်ဆိုလို့ရှိရင်ဒါဒါနကောင်းမှုတွေထဲမှာအထုအထိတ်ဒါနကောင်းမှုဖြစ်တယ်ဆိုပြီးတော့ ဒါနဲ့နဲ့ပတ်သက်ပြီးတော့ဝေဖန်တဲ့နေရာမှာအဲ့ဒီနာမှာအဆုံးသတ်တယ်စိတ်ဝင်စားစရာကောင်းတာကလှူဝဲဝတ္ထုပါထည့်ပြောသွားတာစဆိုင်ရင်တော့ကလှူဝဲဝတ္ထုသိအရေးမကြီးဘူးလှူတဲ့တဲ့ပုံကိုရဲ့စိတ်စေတနာယုံကြည်မှုယုံသိမှုနှစ်ခုခြံရရမယ်ပြောတယ်ဒုတိယပါဆက်ပြောတော့အလှူခံပုံကိုအရေးသွေးမြင့်ဖို့ပြောတယ်တတိဌာနာထောင်နော်တတိယပါပါဆက်ပြောတော့လူဝဲဝတ္ထုပါထည့်ပြောတယ်လူဝဲဝတ္ထုကဘာလဲကြောင်းတယ်အဲ့ဒါဆိုလို့ရှိရင်တန်ဖိုးကြီးဆုံးဒါနာကောင်းဖို့ပဲတဲ့ အဲ့တော့ဆက်ပြီးတော့မှမြတ်စွာဘုရားအဲ့ဒီကြတော့မှအဓိကကြတဲ့ကုသိုလ်တွေကိုဝေဖန်ပြတာကုသိုလ်တို့ရဲ့အစဉ်အတန်တနည်းအားဖြင့်ကုသိုလ်တို့ရဲ့အရေးအသွေးအနှိမ့်အမြင့်ဒါကိုပြောတာပေါ့နော်အဲ့လိုဘုရားမှုရှိတဲ့ယဟန်တန်ကကိုကြောင်းဆောက်ပြီးတော့လူရတန်ရတဲ့ကုသိုလ်ကောင်းမှုတွေမြတ်စွာဘုရားရဲ့ဂုဏ်ကြီးသွေးမြတ်စွာဘုရားရဲ့သဘောတဘာဝမြတ်စွာဘုရားရဲ့နော်ဒီဂုဏ်ကျေးဇူးအရေးအသွေးဒါတွေကိုသိမြင်နားလည်ပြီးတော့ဗုဒ္ဓံတရဏံကိစ္ဆာမိ တန်တရားဝိဒုက္ခကလွတ်ဖို့ဆိုရင်ဘုရားလွယ်လို့အကုသရာမရှိဘူးဆိုတဲ့အမြင်နဲ့ဗုဒ္ဓတရဏဂုံမြတ်စွာဘုရားကိုအကုတယ်ပေါ့နောက်ဓမ္မတရဏကိသာမိမလေးတံဖူလေးတံနိဗ္ဗာန်ပရိယတိလို့ဆိုတဲ့စေတသောတရားတွေဟာဒုက္ခလွတ်ဖို့အတွက်ဆိုရင်အကုရမယ့်အရာဖြစ်တယ်လို့သိမြင်တဲ့စိတ်နဲ့ဓမ္မတရဏကိသာမိလုပ်တယ်ဟုတ်လားပြီးတော့ပါတော့တန်ခါတရဏကိသာမိအရိယာတန်ခါတို့ရဲ့ဂုံကျေးဇူးကိုသိမြင်ပြီးတော့တန်တရားဝိဒုက္ခကလွတ်ဖို့ဒုက္ခငြိမ်းဖို့ဆိုရင်ဒါဟာအကုအာရပြုရမယ့်အရာလို့ လောကမှာတန်ဖိုးအကြီးမားဆုံးယရနာ၃မျိုးကိုသူသိမြင်နားလည်ပြီးတော့တရဏဂုံဆောက်တည်အဲ့ဒီအတိဥစည်းပြီးတော့ဆောက်တည်လိုက်တဲ့တရဏဂုံကခုနတုန်းကဘုရားမှုရှိတဲ့ယဟန်တန်ခါကိုကြောင်းဆောက်ပြီးတော့လှူတဲ့တန်တဲ့ကုသိုလ်ကောင်းမှုရဲ့အထက်မှာသူရှိရှင်းပြတယ်နော်တခါအဲ့ဒီတရဏဂုံ၃ပါးဆောက်တည်လို့ဖြစ်တဲ့ကုသိုလ်ကောင်းမှုထက်၅ပါးသောတိလကိုကျင့်သုံးပေကိုဘဝနေထိုင်စဉ်အတွင်းမှာဘယ်သူကိုမှမထိခိုက်စေရဘူး နော်သီလရဲ့သဘောလေးကိုအဲ့လိုရိုးရှင်းရှင်းလေးနားလည်ရမယ်သီလဒါနရဲ့ထက်မှာရှိတယ်နော်နော်ဒါနကသူများကိုပေးတာသူများကိုချမ်းသာစေတာနော်သီလကဘာလဲသီလသူများကိုဒုက္ခမပေးတာဒုက္ခပေးနေလို့ရှိရင်ဒုက္ခပေးလေတိတ်ပြီးတော့ဒုက္ခပေးတာကြီးကပို့ပြီးတော့ဆိုးတာပေါ့ဒုက္ခမပေးဘဲနဲ့ရှောင်တာကဒုက္ခပေးတာနဲ့ပို့ပြီးတော့အရေးကြီးတယ်ဟောရမှာ လူတွေတယောက်နဲ့တယောက်မလှူလို့ဖြစ်နေတဲ့မပေးလို့ဖြစ်နေတဲ့ဒုက္ခတွေတယောက်နဲ့တယောက်ဒုက္ခပေးနေလို့ထိခိုက်စေတဲ့အတွက်ကြောင့်ဒုက္ခရောက်နေတာပိုပြီးတော့များတယ်။ဒါကြောင့်ငါးပါးသီလကိုမြတ်စွာဘုရားဒေသနာတစ်ခုမှာအဘယဒါနဘေးကင်းတဲ့အလှူတတ္တဝါတွေကိုဘေးကင်းစေတဲ့အလှူမင်းတို့ရဲ့အသက်ရှင်တန်ရွေးအတွက်ကြောက်နေနဲ့ငါဘယ်သူမှမတတ်ဘူး။မင်းတို့ဥစ္စာပစ္စည်းပိုင်ဆိုင်မှုတွေကြောက်နေနဲ့ဘယ်သူမှငါမတရားမယူဘူး။ကိုယ်ဒီဟူသောအကြောင်းကြောင့်လောကကြီးကိုဘေးမဖြစ်စေဘူး လွန်လေးနဲ့တဲ့အတိတ်ပဲရှိတယ်ကိုချင်းသီလဒါကြောင့်တရဏဂုံဒါနတရဏဂုံရဲ့အထက်မှာသီလရှိပြီနော်ဘဝမှာဘုံတို့လူတွေဟာကောင်းမြတ်မှုနဲ့နေကြတဲ့အခါမှာကိုအာတာယအာတာယနေကြတယ်ချို့ကလည်းပေးပြီးတော့နေရတာကိုပြောတယ်ကောင်းပါတယ်ဒါလည်းတချို့ကြတော့လည်းဘယ်သူမှမထိခိုက်စေပဲနဲ့ကိုယ့်ကိုစောင့်စည်းမှုလေးနဲ့နေတယ်သူကတော့ပိုအဆင့်မြင့်တယ်နော်သီလနဲ့နေတာပြောတာအဲ့ဒါဆက်ပြီးတော့မြတ်စွာဘုရားက အဲ့ဒီ၅ပါးသောသီလကြောင့်ဖြစ်ပေါ်နေတဲ့ကုသိုလ်ကောင်းမှုတဲ့၅ပါးသောသီလကိုစောင့်ထိန်လို့ဖြစ်ရတဲ့ကုသိုလ်ကောင်းမှုတဲ့တတဝအနန္တရဲ့ပုံမှာကောင်းသည်ဆိုသည်မဝေဖန်မဲနဲ့မခံစားဘဲနဲ့ဘာကျိုးမှလိုလားတောင့်တတဲ့စိတ်လည်းမရှိဘဲနဲ့တက်တက်ကောင်းစားချမ်းသာစေခြင်းနဲ့စိတ်ကလေးဒါပါခေါ်တော့မေတ္တာအဲ့ဒီမေတ္တာထားနိုင်ရင်အဲ့ဒီမေတ္တာကိုပြီးတော့မြင်မာတဲ့ကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေတဲ့ကောင်းမှုဖြစ်တယ်ဣဒံတရောမဟာဖလံ ဒီကုသိုလ်ဟာဒီကုသိုလ်တဲ့တာလွန်တဲ့အကျိုးပဲရှိတယ်ဣဒံတတောမဟာဖလမဟာဖလဆိုတာအလွန်ကြီးမားတဲ့အကျိုးရလဒ်ကိုပြောတာမေတ္တာတရားသီလရဲ့အထက်ရောက်သွားပြီနော်အဲ့ဒါမေတ္တာတရားကိုကျတော့သူကဝိသေသနာလေးနဲ့ဟောတယ်ဂန္ဓောဟနမတ္တံပိမေတ္တာစိတ်တံပါဝေယဂန္ဓောဟနမတ္တံပိဆိုတာနန္တာတရှုတဆိုင်ခန့်ကာလမြတ်ခုနတုန်းကတန်ဃာတော်တွေအစဉ်စဉ်လူကတန်းခဲ့တဲ့ကုသိုလ်တွေကိုမမေ့နဲ့သိလား အဲ့ဒီကနေအဆင့်ဆင့်တက်လာတယ်နော်ဒါနာကောင်းမှုအားလုံးတို့ထက်တရဏဂုံတရဏဂုံထက်သီလသီလရဲ့အချက်မှာတော့မေတ္တာမေတ္တာကိုဘလို့အထုပြုဟောတော့နန္တာတရှုတရှိုက်ခန့်ကာလမြတ်ကျိန်ပံများစွာပွားများမယ်ဆိုရင်တော့ဘယ်ပြောဝယ်ရရှိမလို့ဆိုတာပြောတာနန္တာတရှုတရှိုက်ခန့်မြတ်ဖြစ်လျက်ရတဲ့ဒီကြည်လင်တန်ရှင်းတဲ့အပြစ်ကင်းတဲ့မေတ္တာစိတ်တဲ့လေးရဲ့စွမ်းအားဆိုတော့ဘုရားမှုရှိတဲ့ရဟန္တာကိုအကြောင်းကြီးဆောက်ပြီးလှူရတန်းရတဲ့ကုသိုလ်ရဲ့အထက်မှာဘယ်နှဆင့်တောင်ကြောနေလို့ နှစ်ဆင့်တောင်ကျော်နေတယ်သဘောပေါက်ရဲ့နော်ဒါနရဲ့အထက်မှာတရဏဂုံနဲ့သီလပြီးတော့မှမေတ္တာဟုတ်လားအဲ့ဒါဆက်ပြီးတော့နောက်ဆုံးကုသိုလ်ကောင်းမှုတို့ရဲ့နော်အရေးအသွေးအနေအမြင့်ကိုတိုက်တာပြတဲ့နေရာမှာနောက်ဆုံးအနေနဲ့မြတ်စွာဘုရားဘာဟောတော့ဆိုတာအဲ့လောက်ကြီးမားတဲ့ကောင်းကျိုးကိုဖြစ်စေတဲ့မေတ္တာတရားထက်သာလွန်တဲ့ကောင်းမှုရှိသေးတယ်အဲ့ဒီသာလွန်တဲ့ကောင်းမှုကဘာလို့ဆိုတော့အနေဆပညာတဲ့ဟုတ်လားအနေဆပညာစကလုံးနှလုံးပေါင်းတာနော် အနိစ္စဆိုတာမတည်မြဲတာတင်ညာဆိုတာအမှတ်ရတာဒီစကလုံးတွေရဲ့အဓိပ္ပာယ်သိတယ်မို့လားဝေဒနာကဘာလို့ခံစားတာတင်ညာကဘာလို့အမှတ်ရတာသင်္ခါရကဘာလို့ပြုလုပ်စေဆိုတာဟုတ်လားတင်ညာဆိုတာအမှတ်ရတာဩမတည်မြဲပါလားလို့အမှတ်ရတာအလွန်ရစ်ကျက်တဲ့ဝိပဿနာဉာဏ်အဆင့်ထိရောက်မှအိဋ္ဌာတင်ညာဖြစ်တယ်လို့ဆိုလိုတာမဟုတ်ဘူး အပေါ်ယံလောက်သိရင်လည်းပဲအိဋ္ဌပညာထဲမှာအကျုံးဝင်တယ်။ဒီကြောင့်ဆိုမှန်ကြည့်လိုက်လို့အော်ငါရဲ့လူပြုံမှုတွေမရှိတော့ပါလား။အိဋ္ဌပညာထဲအကျုံးဝင်သွားတယ်နော်။နေထိုင်မကောင်းဖြစ်လို့အော်ငါရဲ့နေသာထိုင်သာရှိခဲ့တဲ့အနေအထားလေးတွေပျောက်ခဲ့ပါပေါ့လား။ဒါမှဖြစ်တော့အိဋ္ဌပညာဟုတ်လား။ရှုခင်းတစ်ခုကိုတွေ့တယ်မနစ်ကနဲ့မတူပါလား။အော်အဲ့ဒါတွေမရှိတော့ပါလား။ဒါပါတော့အိဋ္ဌပညာနော်ဟုတ်လား။ နောက်ဆုံးအိဋ္ဌတင်ညာအဆင့်ရတော့အမျိုးမျိုးရှိမယ်ပေါ့နော်တခဏတိုင်းပြောင်းလဲပြီးဆုံးလိုက်နေတဲ့သဘောကိုသိရင်တော့အလွန်အဆင့်မြင့်တဲ့အိဋ္ဌတင်ညာဖြစ်ပါဘူးဟုတ်လားမြင်တိုင်းအော်နောက်တစ်ထပ်ထပ်မြင်နေတာအခုမြင်တာဟာအခုမြင်တဲ့ဟာမဟုတ်ဘူးအခုမြင်တဲ့သဘောမဟုတ်ဘူးဒီမြင်တဲ့ယူပါယုံပြက်သွားတာကိုပြောဖို့ကလည်းနည်းခက်တယ်အဲ့လိုဆိုရင်မြင်စိတ်ကလေးကိုလည်းပြောကြည့်မြင်တဲ့စိတ်ဟာအခုမြင်တဲ့စိတ်ဟာ နောက်ထပ်အခုမြင်တဲ့စိတ်မဟုတ်တော့ဘူးဟုတ်လားလူလေးလှည့်လိုက်တာနဲ့ကိုပြရတယ်ဆိုတာအရင်ထင်ရှားရနော်ဒီနားမြင်တဲ့ခါမှာဖြစ်တဲ့မြင်စိတ်နဲ့ဒီလူလေးလှည့်လို့မြင်တဲ့ခါမှာဖြစ်တဲ့မြင်စိတ်အတူတော့ဒီလိုကြည့်တော့မှနာယီမြင်နေရတယ်နာယီမြင်တော့နာယီမြင်စိတ်ပေါ့တကားပေါက်ကြည့်လိုက်တော့တကားပေါက်ကြည့်တဲ့မြင်စိတ်ပေါ့လုံးဝကိုပြနေနော်ဟိုကြည့်လိုက်တာနဲ့ဟိုကြည့်ခဲ့လို့ဖြစ်ခဲ့တဲ့မြင်စိတ်ဟာမရှိတော့ဘူးအတန်ကြတော့ပို့ပြီးတော့ထင်ရှားတယ်နော်အတန်ကြတော့ရမ်းထင်ရှားတယ် ရှားပြောင်ပဲနောက်ထပ်ထပ်ဖြစ်နေတယ်အဲ့ဒါလေးတွေကိုသတိထားနေအမျက်ဆုံးကုသိုလ်ကိုဘုန်းတို့လောက်ဟန်ရောက်နေတယ်နောက်ဓမင်းစားတဲ့အခါလည်းအမျက်ဆုံးကုသိုလ်ဖြစ်အောင်လို့တောက်လျှောက်ပျောက်လိုက်နေတာပဲရှားပေါ်မှာအရာသာအမျိုးပြီးတစ်မျိုးပျောက်လိုက်နေတာပဲဟုတ်လားကိုယ်အတွေ့အထိခန္ဓာကိုယ်အာယုံစိုက်ကြည့်လိုက်ကိုလိုလေးလှည့်လိုက်ဒီလိုလေးလှည့်လိုက်ကိုလိုလေးဖြစ်လိုက်ဒီလိုလေးဖြစ်လိုက်သေချာတာတပါတော့ဖြစ်ပြီးတော့မရှိတော့ဟုတ်တဝါအဘာဝတော့ဖြစ်ပြီးတော့မရှိတော့အဲ့ဒီမရှိတော့ဘူးလို့သိတဲ့အတိကလေးကဒီမှာတန်ဖိုးကြီးတော့ကုသိုလ်ဖြစ်နေကြတယ် ပတ်စံလည်းကုန်ကြမလို့เนาะမရှိတော့ဘူးလို့သိဖို့လိုတယ်ဘာလေးပဲဖြစ်ဖြစ်ဖြစ်ပြီးမရှိတော့ဘူးလို့သိဖို့လိုတယ်အဲ့လိုပဲကိုယ့်ရဲ့အတွေးတွေကောင်းဆိုမျိုးမျိုးတွေးနေတာရှိတယ်အဲ့ဒီအတွေးလေးတွေကိုလည်းပြန်ပြန်ပြီးတော့မလုပ်ဘူးလို့စစ်စစ်ကြည့်ရတွေ့ပြီးဖြစ်ပြီးမရှိတော့ပါလားသူတို့လည်းဘာမှမရေရပါလားအဲ့လိုမျိုးပြောတော့6မျိုးလောကဆိုတာဒီ6မျိုးဖြစ်နေတာလောကလို့ခေါ်တာဟိမဝတတုတ်တန်တဲ့တနေ့ကြမှာဟောရအောင်အလွန်ကောင်းတော့ငယ်တော့ကအလွတ်ဆောင်တာရှိတယ်ဓမ္မစကြာမဟောခင်နေရစား ဟိမောဒသုတ်တံဆိုတာရှိတယ်ဟိမောဒနာမည်နဲ့တတဂိရိနာမည်လို့ရဲ့အကြောင်းဟုတ်လားမြတ်စွာဘုရားရဲ့ဂုဏ်တော်တွေအဲ့ဒီမှာလောကဆိုတာဘာကိုခေါ်တာတုံးလို့မေးတော့မြတ်စွာဘုရားလောကဆိုတာဒီ၆မျိုးဖြစ်နေတာကိုလောကလို့ခေါ်တာမြင်မှုကြားမှုအနံ့ရမှုစားသောက်မှုတွေ့ထိမှုတွေ့ကြံမှုဟုတ်လားဒါတွေဖြစ်နေတာပေါ့နော်လောကအဲ့ဒီလောကဖြစ်တိုင်းဖြစ်တိုင်းလောကဆိုတဲ့စကားလုံးလေးရဲ့အဓိပ္ပာယ်ကိုလည်းပါတော့လောစတိမလောစတိတိလောကောနော်ဘယုဘယပြိုကွဲပျက်စီးနေလို့လောကလို့ပြောတာ ပဂရိမျက်စိနဲ့ကြည့်ရင်တော့ပြိုပြဲပြိုကွက်ပျက်စီးနေတာသိမမြင်ရမထင်ရှားဘူးတကယ်ဉာဏ်မျက်စိနဲ့ကြည့်ရင်အမြဲတမ်းသဘာဝတရားအလုံးဟာအလုံးဟာဝေယုံသုံးကားသွားနေတာအထူးသဖြင့်ကိုယ်ခန္ဓာကိုယ်ကြီးကိုကြည့်ရင်ပိုထင်ရှားတယ်တစ်ပင်လေးတွေကြည့်ရင်လည်းဘုံမှာစိတ်ဝင်စားတယ်တစ်ပင်လေးတွေကတလားလောက်နေမတူတော့ဘူးလေသူ့ရဲ့ပုံစံဟောပါအရွက်တွေပါလေအကုန်လုံးမတူတော့ဘူးပြောင်းလဲမှုရှိတယ်ပြီးခဲ့တဲ့တလားနဲ့အခုချိန်နဲ့အမြဲတမ်းပြောင်းလဲမှုရှိတယ်အဲ့ဒါပါတော့အချိန်တိုင်းသူဟာပြောင်းနေတယ်တကယ်ဓာတ်ဟာအမြဲတမ်း တိုးတက်တဲ့ရွယ်ဆိုရင်လည်းတိုးတက်မှုနဲ့ပြောင်းနေတယ်ပေါ့ဟုတ်လားလှိုင်းတစ်ခုလိုပဲသူအပေါ်တက်သွားတယ်ပြီးရင်ကြံကြဒါဝရရှင်နေတဲ့တစ်ပင်လိုလည်းမရှိဘူးသူတို့ရဲ့အတွင်းထဲမှာအမြဲတမ်းပြောင်းလဲနေတဲ့သဘောကိုဘုန်းဘုန်းတို့ကစိတ်နဲ့ကြည့်မယ်ဆိုရင်မမြင်နိုင်ဘူးလားသိနိုင်တယ်ပဲမျက်စိနဲ့တော့မမြင်ရဘူးနော်အဲ့ဒါတည်းပို့ပြီးတော့ကြောက်မခွေရကောင်းတဲ့ပြောင်းလဲမှုနဲ့ပြောင်းလဲနေတာတော့ကိုယ့်ဘဝကိုယ်ခန္ဓာကိုယ်ကြီးပဲအမြဲတမ်းပြောင်းလဲနေတယ်လေအဝင်ထွက်နေလည်းပဲပြောင်းလဲမှုကထင်ရှားတယ် အစာအဝင်ထွက်နေလဲပြောင်းလဲမှုဟာထင်ရှားတယ်ရေအဝင်ထွက်နေလဲပြောင်းလဲမှုဟာထင်ရှားတယ်အချိန်တိုင်းတကယ်ဟိုမှဝေယုံသုံးကဟုတ်လားသွေးတွေလှက်ပတ်နေတာဟိုအလွန်ကောင်းတဲ့ကင်မရာနဲ့ရိုက်ပြအောင်ဆိုကြောက်တောင်ကြောက်သွားကိုဘောကိုခန္ဓာကိုကြီးဟုတ်လားအဲ့တော့ဘာတွေတုံးလို့မေးလို့ရှိရင်အကုန်လုံးဟာပြောင်းလဲနေတယ်ပြီးဆုံးလိုက်နေတယ်ဟုတ်လားအဲ့ဒီတဘာဝလေးဟာအလွန်မှန်ကန်တဲ့တဘာဝတရားအဲ့ဒါကိုမြင်လို့ရှိရင် အမှန်ကိုသိလို့ဖြစ်တဲ့စိတ်ကလေးကပါတော့ကုသိုလ်စိတ်ပဲအဲ့ဒါပါခေါ်တော့အိဋ္ဌပညာအဆင့်အမျိုးမျိုးရှိမယ်နော်မြင်ရတာကြားရတာတွေအကုန်လုံးကိုအခြေခံပြီးတော့ပြောင်းလဲနေပါလားဖြစ်ပြီးတော့မရှိတော့တဲ့သဘောတွေပါလားလို့သိနိုင်တော့အကောင်းဆုံးပေါ့ဟုတ်လားကျန်တာတွေကိုလည်းဘုံဘုံတို့အကျဉ်းမြင်သုံးသပ်နိုင်ရမယ်ဘာပဲဖြစ်ဖြစ်ဟုတ်လားဘယ်သူကိုမြင်လဲဩငိုတော့လည်းမတူတော့ပါလားသွားဒိဋ္ဌိရအောင်သွားဒါဟာအမျက်ဆုံးကုသိုလ်ဆိုတဲ့အသိရှိလို့ရှိရင်ရချင်မှာပဲနော်ဒိဋ္ဌိရအောင်သွားမြတ်စွာဘုရားအလွန်ဖြစ်စေခြင်းတာ အဒီမျက်ဆုံးကုသိုလ်ကိုမြတ်စွာဘုရားဝိသေသနာဘလူလေးမှပြီးတော့ပြောတော့အဲမေတ္တာကြတော့ကန္တဝနမတ္တံပိနန္တတရှုတိဆိုင်ခံမြနေသတင်ညာအောင်တော့အစ္စရာသင်္ကတမတ္တံပိလက်ဖြစ်တဲ့ဒီခံကာလမြန်အချိန်ကာလအကြာကြီးမမြဲမှုကိုသိနေတယ်ဆိုရင်ဘယ်ပြောဝယ်ရရှိမလို့သူတို့ကအနှဲငယ်များပြီးဖြစ်တော်လည်းပဲအလွန်ဆွမ်းထက်တယ်ပေါ့နော်ရွှေဆိုရင်ဘုံတို့လက်ထိလက်မလောက်ဆိုရင်ကိုဒါမှတော့အာအများကြီးသုံးရတယ်ပေါ့နော် တန်ဖိုးတွေရဲ့သဘောကိုပြောပြတာဟုတ်လားအဲ့တော့ဒီအနိစ္စအတင်ညာရဲ့တန်ဖိုးကိုဘုံဘုံတို့ကနားလည်ထားမယ်မြတ်စွာဘုရားရဲ့တဏှိယတညာကိုယုံကြည်သောအဖြစ်အော်ဒါအလွန်အကျိုးပေးကြီးမားတဲ့ကုသိုလ်ထဲလို့ကုသိုလ်ထဲလို့နားလည်ထားမယ်ဆိုရင်သူ့ကိုဘုံဘုံတို့မျက်နှာမှာပဲရအောင်လုပ်မှာပဲဟုတ်လားရအောင်လုပ်မယ်ဆိုရင်လည်းမြင်တိုင်းကြားတိုင်းရနိုင်တာပဲဘာလို့ပဲမြင်မြင်ဘာလို့ပဲကြားကြားရနိုင်တာပဲမြတ်စွာဘုရားဒါကိုအလွန်ရစေခြင်းရစေရစေခြင်းအကြောင်းကိုဘယ်တော့ထင်ထင်ရှားစေတယ်လဲဆိုတာကို နော်ဘလောက်သိတာလဲတုတ်တန်လေးတစ်ခုသိတဲ့တုတ်တန်လေးတစ်ခုဘုံပြောပြမယ်အဲ့ဒီတုတ်တန်ကိုကြည့်လိုက်ရင်ဘလောက်သိတာလဲဆိုတာတွေ့ရတယ်အဲ့ဒီတုတ်တန်မှာဆိုတော့ဝေပုံလပပဒတုတ်တန်အခုဝေလာမတုတ်တန်ပြီးသွားပြီဒီတင်ရက်သွားတာအခုတို့ကောင်းမှုတွေမှာအမြတ်ဆုံးကုသိုလ်ဟာအိဋ္ဌတင်ညာသူ့ထက်မြတ်တာဟာလောကီနယ်မှာမရှိတော့ဘူးဟိုဘက်လောကုတ္တရာနယ်ရောက်သွားတယ်မဲ့ဉဏ်ရမှသူ့ထက်ပဲမြတ်တဲ့ကုသိုလ်ရမယ်နော်အဲ့ဒါတော့လောကုတ္တရာကု အဲ့တော့ဝေပုံလပပ္ပဒသုတ်တံကိုကြည်လိုက်လို့ရှိရင်မြတ်စွာဘုရားဒီမတိမြဲမှုကိုဘယ်လောက်မြင်စေခြင်းလဲအရာရာဟိုဒီအမြင်နဲ့ချင်းကပ်စေခြင်းအရာရာဒီအမြင်ရှိစေခြင်းအသေးစိတ်ကလေးမြင်တဲ့အမြင်မှကိုတံပိုးထားတာမဟုတ်ဘူးနော်ဆိုကြပါစို့ခုနကတော့ဘုန်းပြောရတဲ့ရှုခင်းလေးတွေကြည်တယ်ဘယ်သူ့ကိုမြင်တယ်ဘယ်ဘဝကိုတွေ့တယ်ဘာကြားတယ်ဘာတွေဖြစ်နေတယ်အဲ့ဒါတွေထဲမှာဘုန်းဘုန်းတို့အတွက်ထုတ်ယူနိုင်မယ်ဆိုရင်အမျက်ဆုံးကုသိုလ်ကိုရနိုင်တယ်အဲ့ဒါပါ မမြဲဘူးမရှိတော့ပါလားစောတော့ဟာမဟုတ်တော့ပါလားဟိုပြောင်းလဲနေပါလားဒါကိုသိဖို့ပေါ့နော်ပြောင်းလဲမှုပေါ့ဟုတ်လားဘယ်ဟာမှယက်တည်နေတာမဟုတ်ဘူးဆိုတာအဲ့ဒါကိုထင်ရှားအောင်ဘုန်းတော်အဲ့ဒီဝေပုံလပပ္ပဒတုတ်တံကိုအကျဉ်းမြင်လေးနားထောင်ကြည့်မယ်ဟုတ်လားအဲ့ဒါမြတ်စွာဘုရားဝေပုံလပပ္ပဒတုတ်တံကိုတိဒဏဝကတန်ယုတ်ပါဠိတော်မှာနမရကတန်ယုတ်ထဲမှာမှတ်တမ်းတင်ထားတယ်ဘယ်လိုလေးစာပြီးတော့ဟောတော့ အနမတကောယံဘိက္ခွေတန်တာတော့ပုဗ္ဗဝတိနာပညာယတိအဝိဇ္ဇာနိဝရဏနာတတ္တနာတဏတန်ယောဇနာနာတန္တဝတံတန္တရတံယဟန်တို့တဲ့ဒီတတ္တဝါတွေဟာအလွန်ရှည်လျားတဲ့အနမတကောယံเนาะအစမထင်ရှားလောက်အောင်ကိုထင်ရှည်လျားတဲ့ဘယ်တော့မှစပြီလို့ပညာလို့တတ်မှတ်လို့မရနိုင်လောက်အောင်ရှည်လျားတဲ့အချိန်ကာလကစပြီးတော့ဘဝတွေဖြစ်ဖြစ်နေတာဘာလို့ဘဝတွေကဖြစ်ခဲ့တာတော့ အဝိဇ္ဇာနိဝရဏနာတတ္တနာတဏတန်ယောဇနာညာနှစ်ခုပြောတယ်အဝိဇ္ဇာဆိုတာမတိမှုနိဝရဏဆိုတာဖုံးတာတော့ပြောတာတတ္တဝါတွေရဲ့စိတ်ကိုဘာဖုံးတာမတိမှုကဖုံးတာလေတဲ့ဟုတ်လားဖြစ်နေတာကတစ်မျိုးကိုထင်နေတာသိနေတာကတစ်မျိုးတော့ဟောတော့အဝိဇ္ဇာဟုတ်လားအဲ့ဒါလိုလွဲမားတဲ့အတိတွေနဲ့နေလာတာအဲ့ဒါကိုစိတ်ကိုဘာဖုံးတယ်ကိုတော့အဝိဇ္ဇာဖုံးတယ်အဲ့လိုအဝိဇ္ဇာနိဝရဏနာပြီးတော့ဘာလို့တဏ္ဍာတန်ယောဇနာနာ တနာကျတော့တန်ရောစင်တို့သုံးတယ်နော်တန်ရောသနာဆိုတာဘာလို့ခြီးထားတာတုတ်ထားမမောမှုနဲ့ဘုံဘုံတို့ရဲ့စိတ်လေးကအချီတုတ်ခံထားရတာမမောမှုနဲ့ဘုံဘုံတို့တွေဟာတွဲချီခံထားရတာဒါကြောင့်ဒုက္ခနဲ့လည်းတွဲချီခံထားရတာမလွတ်ဘူးဟုတ်လားအဝိဇ္ဇာကိုသုံးတာကျတော့និဝရဏလို့သုံးတယ်နော်စိတ်ဝင်စားတဲ့အဲအသုံးလေးတွေကပေါ်စားဘုံဘုံကစိတ်ဝင်စားနေတယ်မတိမှုနဲ့ဘုံလွှမ်းခံရတယ်နော်မမောမှုနဲ့ချီနှောင်ခံရတယ်ဘယ်လိုလဲစိတ်ကလေးစိတ်ကလေး ဟုတ်လားဒီစိတ်ကလေးကဇာချက်နေတာနော်ဒီစိတ်ကလေးကမတိမှုနဲ့ပုံလွှမ်းခံရတယ်မက်မောမှုနဲ့ချီနှောင်ခံရတယ်အဲဒါကြောင့်မလို့တတ္တဝါတွေကဘလောက်ကာလကြာခဲ့ပြီလို့ပြောလို့မရတော့အောင်ရှည်လျရတဲ့တန်တရားတစ်ချောင်းလုံးနေကြီးမြင်းကြီးစုံကြီးစမ်းကြီးနဲ့တခါတည်းလာနေကြတာအခုလဲဆုံးနေတာဆိုတော့အဆုံးသေးဘူးရှေ့အနာဂတ်ကြီးကိုမျှောကြည့်ရင်လည်းပဲဒီအဝိဇ္ဇာနဲ့ဖုံးထားသမျှတဏှာနဲ့ချီထားသမျှသူသွားအောင်မှာကန့်တဲ့ချက်မရှိဘူး ဟုတ်လားဒီအကြောင်းတရားကိုဘုန်းတို့မဖြစ်စည်းနိုင်သေးသေးမြတ်သွားအောင်ပါနော်ဒါမို့ဒီဟာကိုရက်ချင်တယ်မသွားချင်ဘူးဆိုရင်အဝိဇ္ဇာအဖုံးကိုဖွင့်နိုင်အောင်ကြိုးစားနော်တဏှာချီထားတာကိုဖြတ်နိုင်အောင်ကြိုးစားသိလားအဝိဇ္ဇာနဲ့တဏှာကဘယ်သူကပို့ပြီးတော့ရင်းခံကြမလို့ထင်တော့အဝိဇ္ဇာကိုဟုတ်လားမသိလို့သာလည်းလွယ်လွယ်မှာမှာမမောနေကြတာမသိမှုကိုသာသိသိမှုဖြစ်အောင်လုပ်ကြတယ်သိမှုဖြစ်သွားတာနဲ့တော့ဖြစ်သွားမှာတော့တာယောဇဉ်သဘောကခန့်ချောက်သွားဟုတ်ရဲ့လား အဲ့ဒီလိုလေးမြတ်စွာဘုရားစတာဒီတတ္တဝါတွေကမတိမှုနဲ့ဖုံးတာတယောစင်နဲ့ချီထားတာဒါကြောင့်မလို့သူတို့ကဘလောက်ကြာလိမ့်ပြီလို့ကိုပြောလို့မရတော့အောင်ကြာခဲ့တဲ့ကာလတစ်လျှောက်လုံးလာနေတာနောက်လည်းဘလောက်ကြာအောင်လဲမသိသေးဘူးတန်တရားကြီးကိုအဲ့လိုသွားနေကြတာအဲ့လိုလေးမြတ်စွာဘုရားစကားနေတဲ့လေးချီပြီးတော့နော်ခမိုင်းမိုင်းမြင်နေရတဲ့ဝေပုံလပပတတောင်ဝေပုံလတောင်ဘုန်းတို့ယာတိတုတ်တာရာဇူမှာဟောတယ်ပေါ့နော်ရာဇူမြို့ကတောင်ငါးလုံးရန်တာလည်းရှိတယ် အဲ့ဒီငါးလုံးသောတောင်တွေထဲမှာဝေပုံလာတောင်ဆိုတာတောင်တစ်လုံးပေါ့အဲ့ဒီဝေပုံလာတောင်မြတ်စွာဘုရားညွန့်ပြပြီးတော့သောတော်ပြောခဲ့တဲ့အရာအလုံးဟာပြောင်းလဲနေတာပြောင်းလဲနေတာပါလားဆိုရင်အနိစ္စသင်္ခါအမြင်ကလေးကိုမြတ်စွာဘုရားတန်ဖိုးထားလို့အဲ့ဒါလေးဖြစ်အောင်ပြောတာယဟန်တို့တဲ့ဒီဝေပုံလာတောင်ကြီးကိုကြည်စမ်းပါနော်ဒီဝေပုံလာတောင်ကြီးဟာဟောဒီကဘာရဲ့အစပိုင်းလောက်မှာနော်သူကပါလို့ဆိုပါရှိနာဝန္တလို့အမည်ရခဲ့တယ်တဲ့ အဲ့ဒီတုန်းကဒီတောင်ရဲ့နာမည်ဝေပုံလားမဟုတ်လူတွေကဒီတောင်ကြီးကိုပါရှိနာဝန်တာလို့ခေါ်ကြတာဟုတ်လားအဲ့ဒီတောင်ကြီးကအဲ့ဒီတုန်းကဘလောက်များမြင့်လဲဆိုလို့ရှိရင်တဲ့တောင်ထိပ်ကိုရောက်ချင်၄ရက်တက်ရတယ်အောက်ပြန်ဆင်းချင်၄ရက်ဆင်းရတယ်အမြင့်ကြီးပေါ့အဲ့ဒီတုန်းကလူမျိုးနွယ်တွေကိုဘာခေါ်ဆိုတီဝရမျိုးနွယ်တီဝရလူမျိုးတွေလို့ခေါ်ရတယ်အဲ့ဒီပါစီနာဝန်တာတောင်ကြီးရဲ့ဝန်းကျင်မှာနေကြတဲ့လူတွေကတီဝရလူမျိုးတွေပေါ့ဟုတ်လား အဲ့တော့သူတို့ရဲ့အသက်ကလည်းရှည်လိုက်တာ4000တောင်ရှိဒါဒီကဘာမှာဒီကဘာမှာဒီကဘာရဲ့အစပိုင်းမှာဒီဝမလာတောင်ကြီးဟာဒီဝရမယ်ပါစီနာဝန်သားလို့အမည်ရတယ်ဒီဝတောင်ကြီးရဲ့ဝန်းကျင်မှာနေကြတဲ့လူမျိုးနွယ်တွေကဒီဝရမျိုးနွယ်တွေအသက်က4000ရှိတယ်တောင်ကြီးက4ရက်တက်ရတယ်4ရက်ဆင်းရတယ်အဲ့ဒီတုန်းကဒီကဘာလောကမှာကောက်ကုတန်ဆိုတဲ့မြတ်စွာဘုရားပွင့်ခဲ့တယ်ဒီကဘာမှာပထမဆုံးပွင့်တဲ့ဘုရားနော်အဲ့ဒီကောက်ကုတန်မြတ်စွာဘုရားပွင့်တော့ ကောက်ကုတ္တမြတ်စွာဘုရားရဲ့လက်ရရံနဲ့လက်ဝဲရံဝိတူဒနဲ့တိမ်စီဝဟုတ်လားဝိတုဒ္ဒနဲ့တင်စီဝဆိုပြီးရှိခဲ့တာအဲ့ဒါမြတ်စွာဘုရားဒီကဘာဥအစတမိုင်းလေးကိုပြန်ပြောတာပေါ့နော်အဲ့ဒါလိုပြောပြီးတော့မြတ်စွာဘုရားဘာပြောတော့အဲ့ဒီပြောတဲ့စကားလေးကမှတ်သားစရာနော်ပတ္တထဘိခဝေတာစီဝိမတတမင်ညာယန္တို့ကြည်စမ်းပါပတ္တထကြည်စမ်းပါဘာနဲ့ကြည်ခိုင်းညံနဲ့ကြည်ခိုင်းတာ ပတာစီဝိမတပရတတမေညာအန္တရဟိတာအခုအဲ့ဒီတုန်းကပါစိနဝန္တလို့အမည်ရခဲ့တဲ့တောင်ကြီးရဲ့ပါစိနဝန္တဆိုတဲ့နာမည်ဟာကွဲပြောက်သွားပြီဘယ်သူမှမသိတော့ဘူးတဲ့ဒါမြတ်စွာဘုရားကညံနဲ့ကြည့်ပြီးတော့ပြန်ပြောလာဘယ်သူမှဒီတောင်ကြီးကတချင်ကပါစိနဝန္တလို့အမည်ရခဲ့တယ်လို့နာမည်လေးတောင်ကြီးမှမသိတော့ဘူးဟုတ်လားတေသမနုဿာကာလင်္ကတာအဲ့ဒီတုန်းကနှစ်ပေါင်း4000ရှည်လျားကြတယ်တိဝရမျိုးနွယ်တွေအကုန်လုံးသေသွားကြပြီ တကောင်တမိမှမကြမ်းတော့ဘာမှရှိတော့ဟုတ်လားသောစာဘကွာပြိဋိဘူတော်တဲ့အဲ့ဒီဓမ္မကိလေသာကတိငြိမ်းတော်မူတဲ့လက်ကောက်ကုတံမြတ်စွာဘုရားရှင်ကိုရမြတ်ကြီးလည်းပြိဋိမှဆန်းသွားကြပြီသူ့ရဲ့တပည့်ဖြစ်တဲ့ရဟန္တာရှင်မြတ်တွေလည်းပြိဋိမှဆန်းသွားကြပြီကြည်ခိုင်းတာကြည်ခိုင်းတာညံနဲ့ဟုတ်လားအဲ့ဒီတော့ဟာဒီဘာမှမရှိတော့ဘူးပေါ့ဆိုလိုတာအဲ့လိုကြည်ခိုင်းပြီးတော့မြတ်စွာဘုရားဒီတဘာဝလောကကြီးရဲ့အနေအထားမှန်လေးကိုစကလုံးသုံးလုံးလေးနဲ့ပြောတယ် အေဝံအိဆာဘိက္ခဝေသင်္ခါရအေဝံအတ္တဝဘိက္ခဝေသင်္ခါရအေဝံအနတ္တတိကဘိက္ခဝေသင်္ခါရအနေစာအတ္တဝအနတ္တတိကဘိက္ခဝေယဟန်တော်တို့အေဝံဤသို့ဤပုံသင်္ခါရသင်္ခါရတရားတို့သည်အနေစာမမြဲကြကြကုန်စွာတကားဘိက္ခဝေယဟန်တော်တို့အေဝံဤသို့ဤပုံသင်္ခါရသင်္ခါရတရားတို့သည်အတ္တဝမခိုင်မာကြကြကုန်စွာတကားဘိက္ခဝေယဟန်တော်တို့အေဝံဤသို့ဤပုံသင်္ခါရသင်္ခါရတရားတို့သည်အနတ္တတိက မတက်တာကြလေကုန်စွာတကစကားဘယ်နှလုံးလုံးသုံးလုံးနေစာဆိုတာမမြဲဘူးပြောင်းလဲနေတာပြောတာအတုဝဆိုတာခိုင်ခိုင်မာမာကြီးတိဆောက်ထားတာမဟုတ်ဘူးပြုတ်ပြက်လွယ်တဲ့တရားတွေပေါ့နော် ခိုင်မာမှုမရှိဘူးအနတ္တတိကဆိုတာတတောင်တတ္တာဖြစ်နေတဲ့တရားတွေမဟုတ်ဘူးမသက်မတာဖြစ်နေတဲ့တရားတွေအေးတဲ့သင်္ခါရတရားတွေဆိုတာဟုတ်လားအဲ့ဒါလိုမျိုးဆိုတော့ဗျာအမိရှိပြီးတော့ဗာပြောတယ်ညာမရှိတဲ့မိကွယ်လမ်းမေပါတပတ်သင်္ခါရတွေသူနိဗ္ဗာန်တိတော့အလံဝိရစီတော့အလံဝိမုတ်ရှိတော့ ဘုန်းတို့ယူနေတာခဏခဏကြောက်နေနော်ယာဝင်ရှိတဲ့ဘိက္ခွေလမေဝတပ္ပသင်္ခါရိတုဘိက္ခွေယံလို့တပ္ပသင်္ခါရိတုအလုံးစုံသောသင်္ခါရတရားတွေရဲ့ပုံမှာနိဗ္ဗာန်တိတုညီငွေခြင်းကအလားမေဝတက်လာသည်လားဒီဒီလိုပဲပျောက်ပျောက်ပျောက်ပျောက်ပြီးတော့သွားနေတဲ့သဘောလေးကိုမြင်ပြီးတော့ဒါတွေကမကောင်းတဲ့သဘောတွေပါလို့ဒါတွေရဲ့ပုံမှာညီငွေတဲ့စိတ်ဖြစ်တဲ့တဲ့ဒါတော့တိုက်တွန်းချက်ပါနော်အလားမေဝတပ္ပသင်္ခါရိတုသင်္ခါရတရားတွေရဲ့ပုံမှာနိဗ္ဗာန်တိတုညီငွေခြင်းကအလားမေဝတက်လာသည်လားဒီ အလံဝိရစီတုံဝိမုတ်စီတုံအလံဝိရစီတုံဝိရစီတုံဆိုတာဆွဲမဲ့မှုကင်းခြင်းကအလံတက်လာသေးတာလေဒါတွေရဲ့ပုံမှာဆွဲနေမျက်နှိုးနေတဲ့သဘောတွေဖယ်ရှားခြင်းကတင့်တယ်ဟုတ်လားအလံဝိမုတ်စီတုံလွတ်မြောက်ခြင်းကအလံတင်လာသေးတာလေဒါတွေကနေလွတ်သွားဖို့ဒီစိတ်ကလေးဟာဒီဟာတွေရဲ့ပုံမှာ Twitter memo တဲ့သဘောတွေအကိလေသာတရားဖြစ်နေတာလေကိလေသာရဲ့လက်ကနေလွတ်ဖို့ပေါ့အဓိကဟုတ်လား ဒါတွေကနေလွတ်မြောက်ခြင်းကတင့်လာသေးတာဒီသုံးမျိုးပြောတယ်နော်ညီးငွေခြင်းကတင့်လာသေးတာဒီဆွဲမဲ့မှုကင်းခြင်းကတင့်လာသေးတာဒီလွတ်မြောက်ခြင်းကတင့်လာသေးတာဒီဒါတွေကဟိုခပ်ပေါ်ပေါ်လေးနားမထောင်ဘူးသိလားဒီဥစ္စာတွေကမြတ်စွာဘုရားရဲ့နော်ဒါဘလို့အလွန်မြင့်မားတဲ့ဉာဏ်နဲ့ကြည်ပြီးတော့ဖြစ်တဲ့နိုင်ကိုပြောတာဟုတ်လားဟိုတော့ဒီဥစ္စာတွေကိုတကယ်ကိုတန်ဖိုးထားပြီးတော့ဒီအမြင်မျိုးမရှိသေးဘူးဆိုရင်ရှိအောင်မလုပ်ဘူးလို့ စူးစမ်းရမယ်ဆိုတဲ့အမြင်ကတော့အနည်းဆုံးရှိရမယ်ဟုတ်လားဒါသင်္ခါရတရားတွေရဲ့သဘောအဲ့လိုလေးပြောပြတာအသင်္ခါရတရားတွေကဒီလိုပဲမမြဲတဲ့သဘောရှိတယ်ဒီလိုပဲမခိုင်မာတဲ့သဘောရှိတယ်ဒီလိုပဲမသက်သာတဲ့သဘောရှိတယ်ပြတ်သွားပြီဆိုတဲ့အစားပြတ်တယ်ဆိုတာကဘာလို့လဲနော်ပြတ်လောက်အောင်ဒုက္ခရောက်ပြီးမှပဲပြတ်ကြရကြလေအကုန်လုံးကတေချာစဉ်းစားကြည့်နော်တက်မဲ့အရာဥဒုတွေဆိုရင်လည်းပဲတချို့ဆိုရင်အိုးအိုမဲ့ဟောင်းနွမ်းပြီးတော့အသက်မရှိလို့သာအသက်ရှိရင်ဘယ်လိုတောင်အောင်မိတယ်လဲ တနာစရာကြီးဟဲ့လို့အောင်းပေးစီရမသက်တာတဲ့သဘောကိုပြောတာပါအသက်ရှိတဲ့တတ္တဝါတွေကင်ပြက်ခါလေးတော့ဘလို့နေရတော့အလွန်တနာစရာပေါ့အဲ့ဒါသက်တာလို့လားမသက်တာမသက်တာဘူးနော်ဒါကြောင့်သုံးခုပြတ်စွာပြပြောတာဟုတ်လားအနေစာမမြဲသောအတုဝမခိုင်မာသောအနတ္တတိကမသက်တာသောဒီလိုမကောင်းတဲ့သဘာဝတွေမို့လို့ဒါရဲ့ပုံမှာသုံးမျိုးထပ်ပြီးတော့ဖြစ်စေခြင်းလေအဲ့ဒါပါလို့နိဗ္ဗိန်တိတုံညီငွေခြင်းကဝိရိစီတုံရွှဲ့မဲ့မှုကင်းခြင်းကဝမှုရှိတုံလွတ်မြောက်ခြင်းက ဒါဘုံဘုံတို့ဗုဒ္ဓဘာသာဝင်တွေရဲ့နောက်ဆုံးပန်းနိုင်ပြီတကယ်ကဟုတ်လားဒါတွေကိုမလုပ်အောင်လို့ကြွန့်ကျင်ထားရမှာနော်အဲ့လိုမြတ်စွာဘုရားသုံးသက်ချက်ကလေးပြီးတော့ဗာဆက်ပြောပြန်တော့ရဟန်းတို့တဲ့အဲ့ဒီဒီဝေပုံလတောင်ကြီးရပဲပါစီနာဝန္တဆိုတဲ့နာမည်ပြအောင်ပြီးတော့နောက်ထပ်နာမည်တစ်မျိုးရပြန်တယ်ဝင်ကကတောင်ဆိုတဲ့နာမည်နဲ့ထင်ရှားပြန်တယ်ကာလတွေအများကြီးကြာလာပြီနော်ကာလတွေအများကြီးကြာလူဝါရဲ့တက်တန်ဘလောက်တောင်ရော့တော့ဆို1000တောင်ရော့သွားတယ်ဟုတ်လား ဝင်ကကတောင်တဲ့အဲ့ဒီတော့ကအဲ့ဒီနာမှာနေထိုင်ရတဲ့လူမျိုးတွေရဲ့နာမည်ကရောဟိတတလူမျိုးတဲ့လူမျိုးတွေရဲ့နာမည်တွေလည်းပြောင်းသွားအဲ့ဒီရောဟိတတလူမျိုးတွေရဲ့တက်တန်းကနှစ်ပေါင်း3000ရှိတယ်တဲ့နှစ်ပေါင်း1000ရော့သွားတယ်နော်နည်းနည်းချင်းလေးနည်းနည်းချင်းလေးလူတွေနည်းနည်းလေးဆူဆူဆူဆူလာလို့ဒုစရိုက်တရားတွေထူထူလာလို့တက်တန်းကကြာကြာဟုတ်လားအဲ့တက်တန်းကြာကြာအဲ့တော့သူကဘာလို့ဆိုတော့စိတ်ဝင်စားပွဲတစ်ခုကအဲ့ဒီဝင်ကကတောင်ကြီး ခုဝေဘုံလာတောင်ကြီးပဲနော်နာမည်တစ်မျိုးနဲ့ထင်ရှားတာအဲ့ဒီတုန်းကသူ၃ရက်တက်ရတယ်၃ရက်ဆင်းရတယ်တောင်ရဲ့အမြင့်ရလည်းနှိမ့်သွားအမှန်တောင်အမြင့်နှိမ့်တယ်ဆိုတာတောင်ရဲ့ထိပ်ဖြားကြီးကအောက်ဝင်သွားတာမဟုတ်ဘူးတောင်ချီရင်မြေကအပေါ်တက်သွားနော်မြေတွေကအပေါ်တက်တဲ့သဘောရှိတယ်ဟုတ်လားဒါကြောင့်နည်းနည်းလေးကြားတဲ့နေရာရောက်နေရှင်ကြည့်ကြည့်လိုက်ဘုန်းတော်စကိုင်းတောင်မှာဆိုရင်ဥဒတိုင်းတွေတချို့ကျောင်းတွေဆိုရင်ဟာ2000လောက်ရှိတော့တယ်ဥဒတိုင်းတွေတောင်ရှိဒါဘာမှကြားသေးတာမဟုတ်မြေကြီးကမှဖြစ်လာတယ် တက်လာဟုတ်လားလူတွေဆွန့်ပြစ်တဲ့အမိုက်တွေနဲ့ဟာတေရွက်တွေဘာအကြောင်းမျိုးမျိုးကြောင့်ဖြည်းဖြည်းနဲ့ဒါမှရှိအောင်အနေအထားတွေကိုသိခြင်းမလုပ်ကြရတူးကြည့်ရအောက်ထက်ရောက်နေရနော်အကုန်လုံးအောက်ထက်ရောက်ဟုတ်လားမြေကြီးတက်တဲ့သဘောဟုတ်လားအဲ့ဒီတုန်းကတဲ့လောကသုံးပါးမှာကောကုတ္တမြတ်စွာဘုရားပြီးတော့ပါတော့ကောဏကိုမြတ်စွာဘုရားပွင့်တယ်အဲ့ဒီကောဏကိုမြတ်စွာဘုရားလက်ထက်မှာလက်ရတော်ရန်လက်ဝဲတော်ရန်ကဘိန်ယောတာနဲ့ဥဒ္ဒရာ မထေမြတ်ကြီးတွေရဲ့နာမည်ပါမြတ်စွာဘုရားပေါ်ထုတ်ပြီးတော့ပြောတာဟုတ်လားအဲ့ဒါလိုဖြစ်ခဲ့ကြတယ်အခုကြည်ကြည်စမ်းသောတော်ကသုံးသက်ချက်တိုင်းလာတာပဲနပတ္တဘိခဝေတာစီဝိမတ္တတမညာတာစီဝိမတ္တတမညာပပတ္တတပပတ္တတဘိပပတ္တတတမညာအန္တရဟိတဒေသမနုတ္တကာလကတသောစာဘောပြိဋိဘုတော်တောင်ကြီးရဲ့ဝင်ကကဆိုတဲ့နာမည်ဟာကွက်ပြောက်ခဲ့ပြီမြတ်စွာဘုရားလည်းပဲအဲလူတွေလည်းပဲသိဆုံးသွားကြပြီမြတ်စွာဘုရားလည်းပြိဋိဘံဆံသွားပြီ အဲ့ဒါလိုလေးသုံးသပ်ပြီးတော့သောတော်တော်အတိုင်းတဘာဝလောကကြီးအမှန်တရားကို၃ချက်ထုတ်ပြပြီးတော့ဖြစ်စီခြင်းတာကိုလည်း၃ချက်ပဲပြောတယ်နော်တဘာဝတရားကြီးရဲ့သဘောမှန်ကအနိစ္စအတုဝအနတ္တတိကအနိစ္စဆိုတာဘာလို့မမြဲတာအတုဝဆိုတာမခိုင်မာတာအနတ္တတိကဆိုတာမသက်သာတာဒါလေးတွေကိုစွဲတယ်မှတ်တာဟုတ်လားအဲ့ဒီလိုသဘောတဘာဝရှိတဲ့အတွက်ကြောင့်သင်္ခါရတရားတွေရဲ့ပုံမှာဒီတဘာဝတရားတွေရဲ့ပုံမှာမြတ်စွာဘုရားဘယ်လိုဖြစ်သိနေတာလဲ ညင်းငွေ့စေချင်တာဒီစိတ်ကလေးကိုပုဂ္ဂိုလ်တ attva ရှိတာမဟုတ်ဘူးเนาะစိတ်ကညင်းငွေ့တော့မှဒီစိတ်ကတစ်ချိန်ကျရင်ကိလေသာလွတ်သွားမှာဟုတ်လားစိတ်ကိုညင်းငွေ့စေချင်တာပြီးရင်ပါတော့ဆွဲမဲ့မှုကင်းစေချင်တာဆွဲမဲ့မှုကင်းမှလည်းလွတ်မြောက်မှာဟုတ်เนาะညင်းငွေ့မှလည်းပဲဆွဲမဲ့မှုကင်းမှာဟုတ်အဲ့ဒီညင်းငွေ့မှုကလည်းပဲဘာမြင်မှညင်းငွေ့မှာလဲအနိစ္စကိုမြင်မှညင်းငွေ့မှာခုနအနိစ္စကိုပဲပြပြီးတော့ညင်းငွေ့ခိုင်းတာပဲအဲ့တော့ဘုန်းဘုန်းတို့စိတ်ကလေးကမလွတ်မြောက်သေးဘူးဆိုတာဘာလို့လဲတော့ တရားလေးကိုဝင်းဆက်ကလေးပြန်စဉ်းစားကြည့်ဘာလို့မလို့မြောက်တာတော့ဆွဲမဲ့မှုမကင်းလို့ဘာလို့ဆွဲမဲ့မှုမကင်းတာလဲညီကိုညီမငွေကိုတတရာနေတယ်ဟုတ်လားအညီငွေကိုမတွေ့ကျင်တဲ့မဖြစ်ချင်တာတွေဖြစ်ရင်ဒါညီငွေတာကိုဖြစ်ချင်တာဖြစ်ရင်ညီကိုမငွေဘူးဟုတ်တယ်မဟုတ်လားဘာလို့မညီငွေတာတော့လို့မေးရင်ဘယ်ရောက်သွားအနိစ္စကိုမမြင်လို့ဒီကိုသွားနော်နောက်ထပ်ဝင်းဆက်လေးတစ်ခုတတ်မှတ်ပါအောင်အဲ့ဒီအနိစ္စကိုမြင်ခြင်းနဲ့ဆိုရင်အနိစ္စကဘာလို့မမြင်တာလဲလို့မေးရင်ဖြစ်စေတရားတွေရဲ့ပုံ တတိမရှိလို့လိမ့်စာကိုမမြင်တာအကုန်အမှတ်တမဲ့ပဲလေကိုယ်တဘာဝလောကကြီးပြောင်းလဲနေတယ်ဆိုတဲ့အပေါ်ယံလိမ့်စာလည်းမမြင်ဘူးအဲ့ဒါလည်းမတွေးမိဘူးတတိမရဘူးကိုယ်အတွင်းနဲ့ကိုဘာတစ်ခါလေးမြင်တာမြင်နေရဘာတွေမြင်လို့မြင်နေမှမသိဘူးတချို့ဆိုရင်တော်တော်ကိုစိတ်နှလုံးကပူလောင်ကြတယ်ရှုပ်ထွေးကြတယ်အလွန်လှတဲ့ရှုခင်းလေးတွေတောင်ခံစားရအောင်မသိဘူးဟုတ်လားလှတာလေးမြင်ပြီးတော့သူတို့စိတ်ထဲမှာတော့ပူတာတွေပဲခံစားရတယ်ပူတာတွေပဲခံစားရတယ်ဟုတ်လားနော်တတိမှမရှိတာဟုတ်လား တတိရှိလို့ရှိရင်ဒီဟာတွေရဲ့အပြောင်းလဲကိုစဉ်းစားမိမှာပဲမြင်ရတာမြင်တာပေါ်မှာတတိရှိနေလို့ရှိရင်ဟုတ်လားတတိဟာတကယ်တမ်းကသူတော်ကောင်းတရားအားလုံးတို့ရဲ့အခြေခံအကြောင်းတရားကြီးပဲဒါကြောင့်အမရိနာဘိက္ခုတမ္ပါဒိဋ္ဌာဆိုတာဒါကြောင့်ပြောတာပဲလေသူရှိမှကောင်းတာတွေအကုန်လုံးကလာမှာဟုတ်လားအခုလည်းအိဋ္ဌာကိုမြင်ဖို့ဆိုရင်ဘုန်းတော်ဘာလို့ဖြစ်စဲဖြစ်စုပန်တဘာဝလေးပေါ်မှာတတိရှိရတယ်အခုဖြစ်တယ်အခုဖြစ်တယ်ပြစုပန်လည်းအချိန်တိုင်းပြောင်းနေတာဖြစ်တဲ့ကြောင့်တတိရလည်းပါတော့အချိန်တိုင်းပြောင်းလိုက်နေရမယ်ဟုတ်လား ဒါကြောင့်မလို့ရက်ရက်မတွေးနဲ့ဆက်ဆက်သီးလို့ပြောတာရက်ရက်တွေးတယ်ဘုံဘုံတော့ဟုတ်လားဘာလို့ဆက်ဆက်သီးဟောနေတာဆက်ဆက်သီးအတိစိတ်လေးလေးအတိညာမြန်မြန်ရလေရဘာလို့သိမှာလဲဆိုတော့အိဋ္ဌာကိုသိအိဋ္ဌာအတိတန်ရန်နေပြည်တာညီငွေမှုဖြစ်မယ်ညီငွေမှုအာတန်လာလို့ရှိရင်ဆွဲမဲ့မှုကင်းတော်မှာပဲဆွဲမဲ့မှုကင်းပြီဆိုရင်တော့ तू ကအာတန်အောင်ဆောင်ရမလို့တော့ဆွဲမဲ့မှုကင်းသည်ချမ်းမဲ့မှာလွတ်မြောက်မှုကတန်လာတာပဲ မညံပြီးရင်ဖိုးညံအကလိကကာလာမချာဟုတရားကုန်တော်၉ပါးထဲမှာနော်တရားကုန်တော်၆ပါးထဲမှာအကလိကောဆိုတာအဲ့ဒါကိုဓာတ်ရိုက်ပြောတာကျန်တာတွေကအချင်းစောရတယ်ဆွေတို့ဒါနာကောင်းမှုလူတယ်နောက်ဘောကျမနတ်ပြည်ရောက်တာရှိတယ်ဟုတ်လားကျွတ်လူတယ်နောက်ကျမအကျိုးပေးတာရှိတယ်တချို့သူတော်ကောင်းတရားတွေကကာလစောင့်ရတယ်အခုလို့အခုချမ်းသာတာမဟုတ်သေးဘူးအခုဖြစ်ပြီးအခုကိုကောင်းသွားတာချမ်းသာသွားတာအကျိုးရလက်တောက်လျှောက်ထွက်တာအဲ့ဒီမဲ့ညာနဲ့ပုံညာအဲ့ဒါပါခေါ်တော့အကလိကော ဒါတဘာဝလေးတွေကိုစဉ်းစားဖို့ပြောတာဟုတ်လားအဲ့ဒါလိုမြတ်စွာဘုရားကြည်ကြညံနဲ့ကြည်ကြမြင်အောင်ကြည်ကြဖြစ်တဲ့နာတော့အဲ့ဒါပဲဟုတ်လားအဲ့လိုလေးပြောပြီးတော့ပါတော့ထပ်ပြီးတော့တတိယပိုက်ဟောနော်ဒါအဲ့ဒီတောင်ကြီးရပဲလာအောင်မယ်နာမည်ပြောင်းမယ်နော်သူပတ္တတောင်လို့မြေတွင်မြန်နေတဲ့သူပတ္တဆိုတာမကြည့်လို့ကောင်းနေဆိုတဲ့အတိတ်ပဲရှုခင်းလာတဲ့တောင်ကြီးပေါ့အဲ့ဒီတောင်ကြီးရဲ့ဝန်းကျင်မှာနေကြတဲ့လူမျိုးတွေကတုတ်ပိယမျိုးနွယ်တွေအာကတ္တဗမြတ်စွာဘုရားပွင့်တော်မှာ ဥပိယမျိုးနွယ်တွေလူဖြစ်နေကြပြီဟုတ်လားသူတို့ကနှစ်ပေါင်းဘယ်လောက်ကြာ2000 1000ရောက်သွားတယ်ပြီနော်နှစ်ပေါင်း2000အဲ့ဒီသူပတ္တတောင်ကြီးကနှစ်ရက်တက်ပြီးတော့နှစ်ရက်ဆင်းရအေးဟုတ်လားအဲ့ဒီချိန်မှာကတ္တဗမြတ်စွာဘုရားပွင့်နေနော်တိတ်တနဲ့ဘာရောဒါဇဆိုတဲ့လက်ရတယ်လက်လက်ဝဲတော်ပဲအဲ့ကတဝကနှစ်ပါးထွန်းကားတယ်ဟုတ်လားအဲ့ဒါတွေကိုမြတ်စွာဘုရားပြောပြီးတော့ကြည်ကြတယ်နော်အဲ့ဒီတောင်ကြီးရဲ့နာမည်လည်းပြောက်ဝဲသွားပြီဘယ်သူမှသူပိယသူပတ္တလို့ဘယ်သူမှမသိတော့ဘူး ဟုတ်လားအဲ့ခေတ်ကလူတွေအကုန်သေးသွားကြပြီမြတ်စွာဘုရားလည်းပြိဋိဘံစံသွားပြီအဲ့လိုပြောပြီးတော့သင်္ခါရတရားကိုဘယ်နှချက်သုံးသပ်ပြတယ်သဘောမှာသုံးချက်အနေစာအတုဝါအနတ္တတိကမမြဲသောမခိုင်မာသောမတတ်တာသောသဘောရှိတယ်ဒါကြောင့်ဖြစ်စီခြင်းတာကဖြစ်တဲ့တာဘယ်နှချက်ပြောတော့သုံးချက်နိဗ္ဗိတိတုံညီငွေခြင်းကဝိရိစီတုံဆွဲမဲ့မှုကင်းခြင်းကဝိမု ्षि တုံလွတ်မြောက်ခြင်းက တော့ဒါတွေကိုစိတ်ထဲမှာအထက်ထက်ဘုံဘုံတို့ကျွမ်းကျင်အောင်လုပ်တာမှတ်တာဒီဥစ္စာတွေဟုတ်လားဒါတွေကအနှစ်သာရပဲနော်အဲ့လိုဖြစ်တဲ့လေလို့ပြောပြီးတော့ဟောနောက်ဆုံးနောက်ဆုံးအပိုင်ရောက်လာဟုတ်လားနောက်ဆုံးအပိုင်ကမှခိမျက်မှောက်ခိရောက်လာပြီနော်အဲမြတ်စွာဘုရားလက်ထက်ရောက်လာအဲ့တော့သောသောတုန်းကသူပတ္တာဆိုတဲ့တောင်ကြီးရဲ့နာမည်ကဝေပုံလလို့ခုထင်ရှားနေပြီဟုတ်လားတောင်ကလည်းပဲနှိမ့်ကြသွားလိုက်တာကာလကပိုးကြသွားမှရတယ်အဲ့ဒီတုတ်တန်ကိုထောက်ဆသောအဖြစ် တက်တန်းကလည်းပဲ2000တန်းကနေ100တန်းအထိရောက်သွားဘုန်းဘုန်းတို့ရသော်ဗျာဟုတ်လားတောင်ကြီးကလည်းပဲကြည့်နော်တမိုင်းကျောင်းကအရန်တဘာဝကြတယ်ရသော်ဗျာဟောတာတိလားတောင်ကလည်းပဲနှစ်ရက်တက်ရတဲ့အနေထားနဲ့တမုတ်ချင်းရောက်နေတယ်ခဏလေးနဲ့ရောက်တယ်အပြေးလေးတက်လိုက်တောင်ကနင်းနေလေးပဲရှိတော့ဟုတ်လားမြေကြီးတွေအများကြီးတက်သွားပြီတက်တန်းကလည်းအများကြီးထိုးကြတယ်အဲ့လိုဆိုဘုန်းဘုန်းစဉ်းစားကြည့်တယ်ပေါ့နော်အာဟုတံမြတ်စွာဘုရားနဲ့ကောဏဂုံမြတ်စွာဘုရားဘုရားနဲ့စုကြားကာလ ဟောနာကိုမြတ်စွာဘုရားနဲ့ကတ္တပမြတ်စွာဘုရားကြားကာလသူတို့ကသိပြီးတော့မကွာတတန်းကလည်းတပေါင်းတီပဲဆုပ်တောင်ကြီးကလည်းတရက်တက်စီပဲဆုပ်ကွာတာဘယ်သူပဲဘုရားနဲ့ပဲဘုရားလက်ထက်ကွာတယ်ကတ္တပမြတ်စွာဘုရားနဲ့ဂေါရမမြတ်စွာဘုရားလက်ထက်ကအယံကွာတယ်တတန်းကလည်းတရားပဲကြံတော့တောင်ကြီးကလည်းတမုတ်ချင်းပဲတက်လို့ရတယ်အဲ့ဒီနှစ်ခုကလည်းပဲအလုံးကိုပဲစိတ်ဝင်စားစရာကောင်းအောင်နော်ဘလောက်တဘာဝကြကြကာလကြာလို့တာနေတောင်ကြီးကလည်း နှိမ့်သွားတာပေါ့ပြည်ကြီးတွေအများကြီးတက်လာလူတွေရဲ့တက်တန်းကလည်းတပြေးပြေးချင်းဆုတ်တဲ့ဥစ္စာကင်ဆုတ်သွားလိုက်တာတထောင်တန်းတောင်ဘုရားမပွင့်ဘူးနော်ခုချိန်တထောင်တန်းလေးဆိုရင်တော်တော်ကောင်းကောင်းလောက်တော့100တန်း100တန်းတောင်ဒီလောက်လောဘဒေါသကြီးနေတထောင်တန်းဆိုရင်ပုံမြန်ကြီးမလားလို့လည်းစဉ်းစားတယ်အနာဂတ်ရေးတွေးလို့ရှိရင်နှစ်ပေါင်းတထောင်တောင်နေရာမှာကိုယ်မရှာဘူးမှာနောက်ထပ်နောက်ထပ်နေ့လေး20 30တာလေးတော့ဘုန်းတို့ဘယ်လောက်လောဘဒေါသကြီးတော့ဒီခါလေးအဲ့လိုလဲစဉ်းစားကြည့်တယ်အကြာကြီးနေရာမှာဆိုရင် ကိုယ်မြန်လောဘဒေါသကြီးမလားမသိဘူးလို့ဒါပေမဲ့တက်တန်းရှည်တဲ့ကာလတွေမှာတော့ကိလေသာနည်းတယ်လို့အဲ့လိုတော့လည်းပဲစာလေးထဲမှာတွေ့ရတယ်ပေါ့နော်ထားတော့အဲ့ဒီမှာမြတ်စွာဘုရားကံဒီခိတိခါမှာမြတ်စွာဘုရားပွင့်လာတယ်ဟုတ်လားလက်ဝဲတော်ရန်လက်ရတော်ရန်ရှင်သာရိပုတ္တရာရှင်မမောကလဖြစ်လာတယ်နော်လူမျိုးတွေကပါလဲမကရကလူမျိုးတွေတက်တန်းကတရားပဲရှိတယ်ဟုတ်လားအဲ့ဒါကိုလည်းမြတ်စွာဘုရားသုံးသပ်ခိုင်းကြည်ကြဟုတ်လားဒီဝေပုံလန်းဆိုတဲ့ဒီတောင်ရဲ့နာမည်ဟာ တစ်ချိန်မှာကွယ်ပြောက်သွားအောင်ပါဟောသူကျတော့အနာဂတ်နဲ့ဟောတာကွယ်ပြောက်ခဲ့ပြီမဟုတ်တော့ဘူးနော်ကွယ်ပြောက်သွားအောင်ပါဟုတ်တယ်အခုအိန္ဒိယသွားကြည့်ရင်အဲ့ဒီတောင်ရဲ့နာမည်ဝေပုံလာလို့ဟုတ်ကောင်းမှဟုတ်တော့မယ်ဟုတ်လားဘယ်လိုများခေါ်နေရလဲတော့မသိဘူးဒါမှမမကြားသေးဘူးပေါင်း2500ပဲရှိပြီဟုတ်လားမကရကလူမျိုးတွေမရှိတော့ဘူးတဲ့အကုန်လုံးမရှိတော့တဲ့အနေအထားကိုရောက်သွားဘူးလေငါဘုရားလည်းပြိဋိဘံဆန်သွားလိုက်ပဲရဟန္တာရှင်မြတ်တွေလည်းပြိဋိဘံဆန်သွားလိုက်ပဲအဲ့ဒီလိုဖြစ်မဲ့အခြေအနေကိုကြည့်ပြီးတော့သုံးသက်ခြင်းနဲ့ဖြစ်စေခြင်းနဲ့ဆန္ဒသုံးခုကတော့အတူတူပဲ သင်္ခါရတရားတွေဟာအဲ့ဒါလို့အနေဆာမမြဲတဲ့သဘောရှိတယ်အတုဟာမခိုင်မာတဲ့သဘောရှိတယ်အနတ္တတိကမတက်တာတဲ့သဘောရှိတယ်ဒါကြောင့်မလို့နေဗိတိတုံညီငွေခြင်းကလာမေဘောတင်လာသေးတာဒီဝိရိစီတုံရွှဲမဲ့မှုကင်းခြင်းကအလံတင်လာသေးတာဒီဝိမုရှိတုံလွတ်မြောက်ခြင်းကအလံတင်လာသေးတာဒီဟုတ်လားဖြစ်စီခြင်းတဲ့ဆန္ဒလေးအဲ့ဒါပဲဒါမှတကယ်ချမ်းသာမှာဒုက္ခချုပ်ကြနော်အဲ့ဒါလိုလေးမြတ်စွာဘုရားအမိရှိပြီးတော့ဏိဂုံးပိုင်းမှာဂါထာလေးတစ်ပုဒ်ဟောတယ် အဲ့ဒီဂါထာနှစ်ပုတ်ရဲ့နောက်ဂါထာကအနှစ်သာရပေါ့ပထမကတော့သူကတောင်တရဲ့နာမည်လောက်ပဲပြောတာဒုတိယဂါထာကဒီလူတွေအကုန်ရအနိစ္စဝတ္တသင်္ခါရဥပါဒဝယဓမိနောဥပိစိတ်တောဟာနိရုဇံတိတေတံဥပါဒမောတုခောဟုတ်လားအနိစ္စဝတ္တသင်္ခါရသင်္ခါရတရားမှန်တယ်များမမြဲတဲ့သဘောသာရှိတယ်ဥပါဒဝယဓမိနောဖြစ်ပြီးရင်ပြောက်ွယ်သွားတဲ့သဘာဝတွေ ဓမ္မိနောဓမ္မဆိုသဘာဝတရားဘယ်လိုသဘာဝတော့ဖြစ်ပြီးရင်မရှိတော့တဲ့သဘာဝတွေဟုတ်လားဥပ္ပိစိတ်တော်ကနိဒုဇံတိဖြစ်ပေါ်လာပြီးတော့ချုပ်ပေါက်သွားကြတယ်အသေးစိတ်ကလေးထပ်ပြီးတော့ပို့ပြီးတော့နားလည်မှုမြင့်အောင်ရသော်ဘုရားဟောတာပြောင်းလဲပြီးတော့တုံးပြီးတော့ဟောတာတလုံးနဲ့ပြောရရင်တော့အိဋ္ဌာဟုတ်လားတေတံဥပသမောသူခေါ်တယ်အဲ့ဒီသင်္ခါရတို့ရဲ့ငြိမ်းရာတည်တာလည်းချမ်းသာလေဒါပဲပြောတော့တာမြတ်စွာဘုရားဟုတ်လားဒါပါတော့ ဝေဘုံလပပတတုတ်တယ်အဓိကလေးမြတ်စွာဘုရားသိသိကျင်တာလေးကိုမြင်မိတယ်မို့လားဒီခန္ဓာရဲ့ဒလက်ဆက်ပြောင်းလဲနေတဲ့အလေးစားကိုပြပြီးတော့သင်္ခါရတရားတွေကိုညီငွေကြလို့ပြောမတော်ပြောတော်တာမဟုတ်ဘူးတော့ဒီသုတ်တံမှာဘာကိုပြောတော်တော့ပြင်မဲ့ဩကတလောကကြီးမှာဖြစ်နေတဲ့တတ္တလောကကြီးမှာဖြစ်နေတဲ့အပြောင်းလဲတွေကိုပဲပြပြီးပြောတော်တာဟုတ်လားအဲ့တော့ဘုန်းတို့လည်းပဲမြင်တိုင်းကြားတိုင်းဒီအနိစ္စသင်ညာလို့ဆိုရင်အလွန်တန်ဖိုးမြင်မှတဲ့ကောင်းမှုကိုဖြစ်အောင်လုပ်လို့မရဘူးလား ညာအေးဒီတုတ်တန်လေးတစ်ခုကိုဆက်ဆက်ပြီးတော့ဘုံဘုံကတွေးစီခြင်းတာဟုတ်လားဒါကြောင့်အကောင်းဆုံးကုသိုလ်ဆိုတာဒါပြောတာဟုတ်လားအဲတရားပြောပါမလို့ပြောတာအချိန်ကစိတ်လက်နဲ့တောင်ကြောနေပြီဟုတ်လားအဲ့တော့ပြောတာလေအကုန်လုံးပြန်ပြီးတော့ချုပ်ကြည့်နော်ဒုဘဝမှာဘာကြီးကြီးဆုံးလဲဒီကစပြီးတော့ဘုံဘုံပြောလိုက်တာမပြီးကြမလားမသိဘူးမကောင်းတာမလုပ်ဖြစ်ဖို့နဲ့ကောင်းတာလုပ်ဖြစ်ဖို့ဘာဖြစ်လို့မကောင်းတာမလုပ်ဖြစ်ဖို့နဲ့ကောင်းတာလုပ်ဖြစ်ဖို့အရေးကြီးဆုံးလို့ပြောလဲဆိုရင်မကောင်းတာမလုပ်ဖြစ်မှဒုက္ခမဖြစ်မှာ ကောင်းတာလုပ်ဖြစ်မှချမ်းသာမှုနဲ့ပြည့်စုံမှာဒါဟုတ်လားအဲ့လိုဆိုရင်မကောင်းမှုနဲ့ကောင်းမှုရဲ့တဘာဝလေးမကောင်းမှုဆိုတာအပေတက်ခံရတဲ့တရားကောင်းမှုဆိုတာအဲ့ဒီမကောင်းမှုကိုပယ်တက်တက်တဲ့တရားအပိတိုင်တော်ဆုံးတဲ့နေ့ကောင်းမှုကတာနဲ့အနိုင်ယူမှာဟုတ်လားဟောအနိုင်ယူတယ်ဆိုတာကသူကအဆုံးစုံကိုပြောတာနော်အကုသိုလ်ကတက်လို့ကုသိုလ်ကအပိပိုင်တည်တယ်လို့ထုံးစံမရှိဘူးကုသိုလ်ကတက်လို့တာနဲ့အကုသိုလ်ကအပိပိုင်တည်တယ်ထုံးစံရှိတယ် ဒါသဘာဝအတိုင်းဒီတိုင်းပဲဟုတ်လားအဲ့တော့ဘုန်းတော်ကကုသိုလ်ကိုသာအစင်းမြင်အောင်လုပ်နေမယ်ရှင်တစ်ဖက်ကဒုက္ခကိုဖြစ်စေမဲ့အကုသိုလ်ဟာသိပေးရမယ့်အနေအထားရှိဟုတ်လားအဲ့တော့ဘယ်အလုပ်ကလက်တွေ့တကယ်ကိုလုပ်ရမှာလဲလို့ကုသိုလ်ကိုကဖြစ်အောင်အစင်းတမ်းမြင့်အောင်လုပ်ရမှာဟုတ်လားကုသိုလ်အရေးသွေးမြင့်တင်လို့ကုသိုလ်အရေးသွေးမှီပြီဟေ့ဆိုတာနဲ့အကုသိုလ်ကအလိုလဲရောက်မှဖြစ်သွားမယ်လို့သိပေးရမယ်အဲ့တော့ဘုန်းတော်ကဘာကိုအာယုံစိုက်ပြီးတော့လုပ်လို့ကုသိုလ်တွေကိုအစင်းတမ်းမြင့်အောင်လုပ်ရမှာ အစဉ်အတန်းမြင့်အောင်လုပ်ဖို့ဆိုလို့ရှိရင်အစဉ်အတန်းအမြင့်ဆုံးကုသိုလ်ရဲ့တဘာဝကိုနားလည်ရမယ်။နောက်အစဉ်အတန်းအမြင့်ဆုံးကုသိုလ်ကလောကုတ္တရာကုသိုလ်မဲ့ညာပဲလေသူပဲကိလေသာအကုသိုလ်တွေကိုတတ်ဟုတ်လား။အဲ့ဒီမဲ့ညာဆိုသောအစဉ်အတန်းအမြင့်မားဆုံးလောကုတ္တရာကုသိုလ်ကြီးကိုရကျင်တယ်ဆိုလို့ရှိရင်နော်သူကအလကားမိုးကြရွှေကိုဖြစ်လာတာမဟုတ်ဘူး။ဟုတ်လား။သူ့ရှိရအရင်အနည်းတွေအကြောင်းတရားတွေအများကြီးပြည့်စုံမှသူကရမှာ။အဲ့တော့သူ့ရှိရသူရဖို့အတွက်ပြည့်စုံမဲ့အကြောင်းတရားဘာလို့ဆိုတော့ အဲ့ဒီအနိစ္စမတည်မြဲမှုကိုသိတဲ့ဉာဏ်ပညာတွေမြင်မအောင်တည်ဆောက်ဖို့ပဲဒါပဲဟုတ်လားဒါကြောင့်မို့မြင်မြင်သမျှကြားကြားသမျှတွေ့တွေ့သမျှအကုန်လုံးဒါလေးကိုမလုပ်သင့်ဘူးအမှတ်ရသင့်တယ်နော်ဒါအဓိကပဲဒါအဓိကပဲလို့စိတ်ထဲမှာစွဲသင့်တယ်ပေါ့ဟုတ်လားအတော့ကိုယ်ခန္ဓာမှာဒလဇက်ဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုအသေးစိတ်သိပြီးတော့အချိန်ပြည့်မနေနိုင်တော့ကြံတဲ့ကြံတဲ့အနိစ္စတွေကိုလည်းပဲရှုမြင်သုံးသပ်ပြီးတော့ဘုန်းတော်ဟာနေတတ်ဖို့လိုမယ်ပေါ့အားမမဟုတ်ဘူးပြီးတော့လည်း ပြီးသွားမှာပဲဆိုတဲ့အမြင်ဟိုခပ်ပေါ့ပေါ့လေးပြောသလိုမျိုးတော့ရှိတာပေါ့နော်ဒါပေမဲ့ဒီဥစ္စာကအလွန်လေးနဲ့နေတဲ့ကုလိုကြီးဖြစ်နေတယ်ဘာပဲဖြစ်ဖြစ်ပြီးတော့လည်းပြီးသွားကြမှာအပြီးလို့လည်းမရဘူးအကုန်လုံးကပြီးသွားကြမယ့်အရာတွေပဲဒါကြောင့်ပြီးသွားကြမယ့်အရာဖြစ်တဲ့အတွက်ကြောင့်ပဲတန်ဖိုးမရှိဘူးလို့ပြောတာဟုတ်လားဒါကိုမြင်လို့ရှိရင်လောဘဒေါသအများကြီးနည်းတော့နော်လောဘဒေါသနည်းရင်သူ့ကြောင့်ဖြစ်တဲ့ဆင်းရဲဒုက္ခတွေလည်းနည်းသွားမှာပဲဒါကြောင့်အလွန်ကြီးမားတဲ့အကျိုးရလဒ်ကိုဖြစ်ထွန်းစေတဲ့တရား နော်ဝေလာမတုတ်တရာဣဒံတတော်မဟာဖလံပြောခဲ့တဲ့ကုသိုလ်ကောင်းမှုတို့တဲ့တာလွန်မြင်မာတဲ့အကျိုးပေးရှိတယ်ဆိုပြီးတော့နောက်ဆုံးခေါ်လိုက်တဲ့အကောင်းဆုံးကုသိုလ်ပါတယ်တော့အနေဆသင်ညာဟုတ်လားဒါကြောင့်အနေဆသင်ညာရဲ့အကြောင်းကိုလည်းပဲကြည်ကြည်ပြည့်ပြည့်တွေးမိဖို့ဝေဘုံလာပပလာတုတ်တန်လေးကဘုံဘုံကဖြည့်ရွှက်ပြီးတော့ပြောလိုက်နော်အဲအဲ့တော့ဘုံဘုံတို့ဘဝရဲ့လက်ကျန်အချိန်လေးထဲမှာကုသိုလ်ကောင်းမှုနဲ့ပြုံးမွေ့နိုင်ဖို့အရေးကြီးတယ်အဲ့ဒီကုသိုလ်ကောင်းမှုတွေထဲမှာမှ အည်သွေးအမြင့်မားဆုံးအကောင်းဆုံးကုသိုလ်နဲ့ပြောင်းမွေ့နိုင်ရင်မြတ်မြတ်ဒုက္ခချုပ်ကြပါဟုတ်လားဒါကြောင့်အမြတ်ဆုံးကုသိုလ်အကောင်းဆုံးကုသိုလ်နဲ့ပြောင်းမွေ့နိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုန်းတော်ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်ကြရတော့ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်ရဲ့စွမ်းသက်တည်ကြောင့်ဘုရားတပည့်တော်တို့ဒီမဲ့ညာပုံညာမျက်နှိပ်ပါကိုလင်းမြန်ထုံးချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း